Thank you. စုအာယုံ၅ပါးကာမဂုဏ်တရားအတွက်ပဲတုံးချရတာများတယ်အခုလည်းဘာလို့လဲဆိုတော့များသောဖြင့်ဓာတိအတွက်လည်းတုံးချဒီလိုလာမကင်းသေးတော့လည်းပဲရှောင်းမရဘူးရှောင်းနေပါညာလို့ကြရလာတဲ့အခါကျတော့တရားတော်ကိုလေ့လာလို့သိလို့ရှိရင် ဒီခန္ဓာကိုယ်ကြီးကိုအမိပြုပြီးတော့မိမိတို့လုပ်တဲ့စားဖို့နေလုပ်ငန်းတွေအမိပြုပြီးတော့လက်ပြီးရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းတွေဆောင်ရွက်နိုင်တာဒါရဲ့တမင်းရှိပါရဲ့လို့တိုင်းတော့တပည့်မကြပါဘူးသမာဓိပါနဲ့ပေါင်းမြတ်တဲ့စိတ်ထားနဲ့ကုသိုလ်တွေတွဲလို့လဲဆိုရင်အဲဒီပိဋိဘောဝရရောက်နိုင်ပါတယ် အဲဒါတော့ဘုရားပဒနာတရားတွေအားထုတ်နိုင်ရင်တော့မဉ္ဇဉ်ဘုံဉာဏ်ရှိရနိုင်ပါတယ်အာဘောမကင်းစင်နေတဲ့လူနဲ့ဒီအကုန်လုံးပေါ့ဒီဘက်ဖြစ်တဲ့ယဟန်ပဲဖြစ်အာလောတရားမကင်းစင်တဲ့ထိုက်ရကြည်တာပြည့်ပြီးရှိတာဒါနဲ့ကုသိုလ်ကောင်းမှုဟာအကုသိုလ်တွေပို့ပြီးတော့အကောင်းတယ် သောဒုက္ခပေးနိုင်တာပုလူဝါလည်းပဲသူတိဘုံဘဝပို့တယ်သို့တော်လည်းပဲကုသိုလ်နဲ့အာဟုကိုရှင်လိုက်ကုသိုလ်ကပိုပြီးအားကောင်းတယ်ဒါကြောင့်နှစ်90လုံးလုံးတဏှာလုံးနဲ့အသက်မွေးနေတယ်တဏှာလည်းရှိတဲ့ဒီကနေ့မှာ ဗုဒ္ဓနာနာဝိသာမိဓမ္မနာနာဝိသာမိသံဃာနာနာဝိသာမိပါဇက်ကတော့မဆိုးနိုင်ယဟန်တော်တိုင်ပြီးစိတ်ထဲရဆိုလိုမင်းနဲ့တည်သွားစတုမာရိနဲ့ဒီမှာနတ်သားပါဖြစ်အနှစ်90လုံးလုံးတန်ခါလောက်တမင်မျိုးနောက်ကမိစ္ဆာဒိဋ္ဌိသံဃာလေးဆိုတဲ့ ဘုံမြမရည်လည်းပဲဘုရားတရားသာတော်မျိုးသေးသူတ္တတဲ့ဒီကံလေးမှာဘုရားရှိခိုးပြအောင်သူတဲ့တယ်သွားလမ်းရှောင်းပြီးပဲတဲ့တယ်သွားရှင်မောကလန်ကရှိခိုးခိုင်းတယ်ရှိခိုးတော့ဒီလိုတော့လက်သမီးတော်ကြီးတမ္ပါဒတိကခိုးသူလူတကြီးရတဲ့ဒီတိုင်းမှာရှင်သာရိပုတ္တရာ အဲ့ဒါဆုံးလုံးလိုက်တာစစ်တဲ့တရားကြီးတရားနာဒီပဒနာညာထိုက်လျောက်ရပါနတ်ပြည်ရောက်ပါအခုကတော်တော်အားကိုးရဓမ္မတိတဲ့အခါကျတော့လည်းမလုပ်ဖြစ်ဘူးပေါ့တိတဲ့အခါကျတော့ဒုသာလို့ရှိရင်ဒီတော့တော့ပါကောင်းချမ်းသာပြရတယ် ဝိပဿနာရဲ့ခက်ခက်ခဲခဲမလုပ်နိုင်သေးရင်လည်းတရဏဂုံသီလမြဲဆောက်အတိယရမလာလေးပြည့်တယ်ဆိုတော့တရဏဂုံမြဲတမ်းဆိုးနေဘုဒ္ဓနာဝေသာမိဓမ္မနာဝေသာမိတာမနာဝေသာမိလူမမာတွေမေးတဲ့အခါမှာအဲ့ဒါလေးတွေပြောပြရဝမ်းနဲ့ကြရတယ်ပြောကြရမလို့တရဏဂုံတော်မှာဆိုပေးဒီကနေ့ဒီမမာကြီး ဘေးအန္တရာယ်ကင်းကောင်းမှုချမ်းသာတွေရနိုင်မယ်အနာကိုကြီးကတော့နာမကျင်မှာကြိုက်မှာခဲမှာပဲဒါသဘာဝစရဏဂုံထုံမှန်းလို့ရှိရင်တက်တာနဆုတဲ့လူသေးတဲ့အခါမှာလည်းနတ်ပြည်ရောက်နေလူမမမေးတဲ့လူများသတိထားဖို့ကိုယ့်ဘကုံနေမကောင်းရင်လည်းတရဏဂုံအများအားဆိုပြရတယ်ဝိပဿနာမရှိမှတ်နိုင်တဲ့ပုဂ္ဂိုလ်များတော့ ဝိပဿနာရှုနိုင်တဲ့ပုဂ္ဂိုလ်ကဝိပဿနာရှုဖို့ပူကောင်းတာပရမဏဘုရားရဲ့တရားတော်တွေဟာဘေးရန်အန္တရာယ်ကင်းကြောင်းကိုချမ်းသာကြောင်းတိဖို့ကျင့်ဖို့အတိရဲ့အကျင့်ရဲ့တွဲလိုက်လို့ရှိရင်မတ္တမပဲအကျိုးများတယ်အဲဒါမှလို့ မြတ်စွာဘုရားတရားတော်ကိုသိကြကြလို့ဘုရားတို့ဉာဏ်ပြီးတော့ပဲဆရာတော်ရဲ့ဒီလိုတော့ပဲသိဆရာတော်ရဲ့အချင်းပုံတော်မသိဘူးကိုသိတော့ဗရေမြင်းကြီးဆက်တော်နဲ့တရားစကားလေးတွေဝင်ပြီးတော့သိတဲ့အသိဉာဏ်လေးနဲ့ပြန်ပြီးဖြန့်ဖြူးနေတာဘေးရန်အန္တရာယ်ကင်းပါစေဘောတန္တရာတဲ့ခြင်းတဲ့အခါမှာဘောဝ အမြတ်တွေရပြီးနောက်တည်းလည်းပို့တတ်နိုင်ဘဝလွတ်မြောက်တဲ့။ဒါကြောင့်ဘုရားနိဗ္ဗာန်ကြီးရပါလေ။လူကြီးရဲ့ချက်နဲ့ဉာဏ်မိတော်ကလေးတွေပို့ပြီးတော့အဲဒါသာတပိတဆရာတော်ဘုရားကြီးတွေကျွမ်းကျင်တဲ့ဆရာတော်ဘုရားကြီးတွေတရားနဲ့တိုက်ဆိုင်ပြီးတော့လူတို့ပူလျှော့လူရဲ့ထက်ပေါ်လည်းပယ်ပလိုက် ဉာဏ်ပြီးတော့လိုရင်းကိုအဓိကပြောတယ်ဒီတက္ကပညာတော့ဆရာတော်ဘုရားကြီးဟောတာစောက်အထူးကြီးပဲပါဠိရောဉာဏ်ရောလည်းကောင်းလိုရင်းပြောမယ်ဆိုရင်တော့ဒီလောက်များတော့ဒီတက္ကပညာတော့ရဲ့လိုရင်းကအဓိကဘာလဲဆိုတော့ပပ္ပင်္စတရားတွေခြုံရင်းကို ဘယ်လိုခြင်းကပပင်စလုံးဝချုပ်တည်းတရားမင်းရပြီအမြတ်စွာဘုရားပြန်ကြည့်ထားဒီဝေဒနာနဲ့တင်နာဝန္တာနှမျိုးဒီနှလုံးမသားဥပိ္ခာခွဲပါနိသူဒီအာဟုတဘဝပဲရှောင်ရှားပူပွားမှုတို့ဒီဒီတို့ခြင်းကပပင်စလုံးဝချုပ်တည်းဆရာတော်ရဲ့ဉာဏ်လာလေးနဲ့မှတ်ပြီး ဘာလို့လဲဆိုဘယ်မှမလဲရှိတယ်လူရင်းကအဲ့ဒီပိုက်ဒါပဲနဲ့စဘယ်အစတယ်ဆိုတော့အိတ္တမစ္စည်းရဲ့အဖြစ်ကိုပြောရတာအစတရားမင်းကြီးဣဇာတိဋ္ဌာနာသာမြတ်စွာဘုရားတန်လို့မြတ်စွာဘုရားကတော်ပြီးဆောင်းတော်တွေတည်ပြီးတော့ဖွင့်တော်ရာဇဝတိရှိပဲ့ အဘတန်တာတယပင်ဒံအဘဆိုတဲ့သူတယပင်ဒံပုံနာရွာရဲ့မြောက်ထက်ဝေတိယကတောင်ပေါ်ဗိဒတာလာကနံဘဲပဲသူတို့မှာတော့ပြောဆိုတယ်နဘဲပဲနဘဲပဲပြောနံဘဲပဲရောက်ဆိုင်ဘူးဝတ္ထုထားတဲ့ဆိုင်ဘူးပေါ့ အဲကြမှာမြတ်စွာဘုရားသတင်းသုံးနေတဲ့အချိန်ခါမှာယာဒီယုံကြီးရှိပဲဒီမှာတရားမင်းရတယ်ပဲသူနတ်တဲ့သူကိုခုနှစ်ရက်ပဲကြာတော့ကတ်တယ်အဲတော့မှပဲတရားအာရုံနာတယ်အစားတော်လည်းကုသိုလ်တွေလုပ်နေတာပါပဲဒါပေမဲ့မင်းရဲ့ဘုရားရသည်အထိတရားကိုချိန်ပေးမလား လုပ်ကိစ္စတွေရှိတယ်ဆိုပြီးတော့ပူဇော်တင်တာပူဇော်ဆောင်ရတဲ့တာဆောင်ရပြီးတော့လက်ပြီးပြန်သွားတာအခုကျတော့ပန်းတဲ့ပန်းနေမျိုးလာတာတော့ရောင်းသွားတယ်မိန်လာတာတော့ကိုရုပ်တွေပေါ်လာတာတော့ဂျိုင်းကချွေးတွေထွက်လာတာလို့နတ်ပြည်မှာမပြောတော့ဘူးဘုရားနမိတ်၅မျိုးပေါ့အစရိပြည့်တွေတော့မယ်နတ်တွေတွေတော့မယ်ချစ်ပေါ်တယ် မကြဘူးခொနည်းတော့ဆိုရင်ဒါဖြတ်ဆိုဒီမှာပဲသိပြီးပေါ်ပြောင်းအဲသူကိုသူလည်းသိတယ်တရားမင်းဖြစ်ကလည်းနေတော့မယ်ဆိုတာသိတော့အဲ့တော့မှပဲတရားနာဦးမှာပဲဖြစ်တတ်တဲ့သဘောတွေပါတရားမင်းဆိုတာရှိတဲ့ချမ်းသာတွေမတန်ပြည့်စုံတာပဲဒီမိသားတရားမင်းမပြောပါနဲ့တို့လူတွေတော်မှာပဲ ကိုယ်နဲ့ဆိုင်ရာဆိုင်ရာသာမယာစည်းစိမ်လေးနဲ့မေ့လျော့နေတာများတာပဲဒါလူများတွေနဲ့အလေရေးကြည့်တယ်ရေးကြည့်တယ်ကိစ္စလေးအဲ့ဒါတရားမှန်တာပြတရားအမထုတ်ဘူးတရားဝင်သွားသူကမဝင်နိုင်ရသနာနေဝင်မှာတလားနလားအာမအားသေးဘူးမအားသေးဘူးစိတ္တပြည့်တဲ့တရားနေတော့မှမှားပဲဟိုတော့မပေါ်ရတာအဲ့ဒါ ဖြစ်တတ်တဲ့သဘောတူအခုလည်းပဲပုဗ္ဗလမိတ်တွေထင်လာတော့တရားမကြီးရမြတ်စွာဘုရားတန်သွားခြင်းပဲမဲ့မြတ်စွာဘုရားဘုရားဟောတဲ့မှာဟောတာမဟောတဲ့နာမည်ကြီးဖြစ်ဖြစ်ဗြဟ္မာမင်းကြီးဖြစ်ဖြစ်တလုံးမှပြောဇံဝလာယောဂသုံးပါးမှာဘုရားကြောက်ရမယ်ကြောက်မှမရှိဘူးဘုရားကြောက်ကြောက်เสียမရှိဘူး အဲ့တော့ဉာဏ်မင်းရဲ့ဉာဏ်ပညာရှိတယ်သူ့ကိုမဟောတဲ့မဟောတဲ့ဉာဏ်နဲ့နဲ့တည်းနဲ့ပတ်သက်ပြီးတော့ဟောတရားနာခြင်းတွေရေးကြည့်နေအဲ့ဒါနန္ဒနာသမီးတွေအကုန်လုံးခေါ်ပါတခါတည်းတမ်းမှလို့မရဘူးညသောပြခွင့်ပြုချက်ရအောင်သစ္စာတက္ကနာသားရှေ့ပိုင်းကနေတွားခိုင်းဆောင်းကြည့်တာလည်းအများကြီးပေါ့လေ ဒုတိယဝိသတာကိုစောင်းချိတ်ပြီးတော့လည်းစောင်းပါလေဒီတရားပါတာတွေပါလေနဲ့ရောတော့ပြီးတော့လည်းစောင်းနေဒီမြတ်စွာဘုရားရဲ့တိပါတဲ့သူပါလာလို့တယ်ဆိုတာအဲ့တော့ဝတ်ခွင့်ပြုတဲ့တေဝထားလိုက်ပါတော့အဲ့ဒါမြတ်စွာဘုရားကတရားမင်းကြီးနဲ့အဲ့ဒီမပိတတ်တဲ့ဝင်သွားတရားမင်းကြီးမြတ်စွာဘုရားကိုမိရှောက်ဘုရားကြီးတော်ဘုရားမြတ်စွာဘုရားတတ္တဝါတွေဟာဘေးရန်နဲ့အန္တရာယ်ကင်းပြီးတော့ ချမ်းချမ်းသာသာနဲ့နေကြပါတယ်သို့တော်လည်းမေရိယနဲ့အန္တရာယ်တွေများပြီးတော့မချမ်းသာဘူးဗျာအဲ့ဒါဘာကြောင့်ပါလဲစာပေမှာတော့ဘာတန်ရောခြင်းကြောင့်ပါလဲဒီလိုမေးတယ်တန်ရောတဲ့ဒီခါရှုံးမယ်၁၀ပါးရှိတာအဲ့ဒါလူတွေများသိအောင်ပြောရတော့ဘာကြောင့်ပါလဲဗျာပေတုတထံတုလို့ပေါ့ဘာကြောင့်ပါလဲဗျာဘာကြောင့်ပါလဲဆိုတော့ သူကိုယ်တိုင်ကိုပဲစိတ်ဆင်းရဲနေဘာလို့စိတ်ဆင်းရဲနေဆိုတော့သူကသူသားတို့နန္ဒာကြီးတို့ထားပြီးတော့ပဲရောက်မှလည်းမသိသွားတော့သွားတော့မယ်ဆိုတော့စိတ်ဆင်းရဲတာပေါ့ဒါတော့ကိုယ်ရင်းစာရင်းပြီးတာဘာဖြစ်လို့များဒါလို့ကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်ရပါသလဲမြတ်စွာဘုရားဣဒ္ဓမစ္စရိယကြောင့် ဟိတ္တာဆိုတာမနာလိုတာပေါ့မစ္စရိယဆိုတာဝန်ထိုးတာဒီလိုပြောတော့ကိုယ်ရတာမနာလိုကိုယ်ရတာမနာလိုကိုယ်လူသူများကောင်းသားမှာဝန်တိုးတယ်ဟိတ္တာနဲ့မစ္စရိယဒါရောဆိုလို့ခေါ်ဟိတ္တာနဲ့မစ္စရိယတရားနှစ်ပါး6သတ္တဝါတွေဟာဘေးရန်တွေအန္တရာယ်တွေဒုက္ခတွေတွေ့ရတယ် ဒါဒီတုတ်တံမှာတော့ဒီနှစ်ခုပဲအဓိကပြောတာဣဒ္ဓာနဲ့မစ္စရိယအကြောင်းဣဒ္ဓာနဲ့မစ္စရိယအကြောင်းဘာတွေဖြစ်ပါလဲဘေဘုံဘေဘယံနဲ့အန္တရာယ်ဖြစ်တယ်အဲ့ဒါဘာကြောင့်ဆရာတော်ခရာကြီးရဲ့စိတ်ထားကောင်းဖို့ပထမစိတ်ကောင်းရှိဖို့ပထမ အာဂဏဝဆရာတော်ဖရာရဲ့ဩဝါဒဇာမဝအောင်ကိုနောက်ဆုံးမှာထားတယ်စိတ်ကောင်းရှိဖို့ပထမဆရာတော်ရဲ့ဩဝါဒတော်တော်ကောင်းတယ်တော်တော်ကြည်ညိုဖို့ကောင်းတာပဲဆရာတော်ရဲ့တကယ်စာချအကျော်ဆရာတော်ဖရာရဲ့စိတ်ကောင်းရှိဖို့ပထမတဲ့ဟောရဲ့တော်တော်မဉ္ဇဉ်ပုံညာရဖို့ထက်စိတ်ကောင်းရှိဖို့ပထမအဲ့ဒါအရေးကြီးတယ် ။မညာပညာရအောင်လို့လုပ်တာစိတ်ကောင်းရှိမှပဲမညာပညာရအောင်။စိတ်ကောင်းမရှိရင်ရပါဘူး။မရပါဘူး။ဒါတိထားဖို့ကျင့်တာဖြည်းဖြည်းကျင့်။အဲဒီစိတ်ကောင်းရှိဖို့ဆိုစိတ်ကောင်းကိုဖြစ်တာအိက္ခာနဲ့မရှိရ။ဒီတုတ်တာအရာပြောမယ်။ဘုဒ္ဓသာမဏေလို့ကိုရှိတာကိုဝန်တိုးဒါကိုသတိထားနော် ဒုက္ခတိဖို့တွေနဲ့မပယ်နိုင်ပြီးတော့လေဓမ္မဘဟုတ္တလက်ပေါ်မှာမရသေးတာထားပါဓမ္မဘဟုတ္တဣဒ္ဓမစ္စရိယမကောင်းတဲ့စိတ်ပဲစိတ်ဓာတ်မကောင်းစိတ်ရုပ်မအောင်လုပ်တာဣဒ္ဓနဲ့မစ္စရိယပဲအဲ့လိုလေသိညာမကောင်းတာလေအဲ့တော့ဣဒ္ဓနဲ့မစ္စရိယကိုဘာလို့ရပါလဲမရပါဘူး ရမယ်ရှောင်ရမယ်တရားနာရင်းနဲ့အမျက်တွေအကြမ်းမကြားဘူးပြန်နေယောဂါကပြောက်အယူချောင်းရင်ချောင်းမပယ်နိုင်သေးတာပယ်နိုင်သေးတာဒါပယ်ရမယ်ဆိုယောဂီတို့ကတော့အကုသိုလ်ပယ်ရမယ်ဆိုတာသိပြီးသားတယ်အကုန်လုံးဘုရားဘာသာဝင်သူတော်တွေနဲ့ထိုင်မြောက်သိပြီးသားတွေကအကုသိုလ်အောင်ဆိုကြပေးမယ် ကုသိုလ်အပေါင်းတို့ပေးတဲ့အကုသိုလ်ပဲကုသိုလ်ကောင်းမှုတွေကျူးသားကြဒါများသွားပြီးသိကြတယ်ပေါ့အယူမှားတဲ့လူတွေကတော့မသိဘူးပေါ့ဗျာဘောရဘာသာတွေများသွားပြီးသိကြသိကြရတယ်လိုသေးတယ်ထပ်ပြီးလူများတက်တက်လူများဥစ္စာခိုးတာတော့လူတွေရှောင်မဟုတ်ဘူးတဲ့ရင်ထဲမှာဘာရှောင်ရမလဲသိပါပါ လေဣဒ္ဓာနမစ္စရိယဘုရတမနာလိုအိမနာလိုလို့ပဲအဲ့ဒါလာလာလာချင်းချင်းလည်းပဲရဖြစ်ကြတယ်ဈေးတဲ့ချင်းချင်းလည်းရဖြစ်ကြတယ်อืมသုတ္တမချင်းချင်းလည်းရဖြစ်တာဘုဒ္ဓတာမနာလိုရဖြစ်ကြတယ်ဘာများကြအဲ့ဒါတွေဟာ လောက်အောင်လားရှောင်းအောင်ရှောင်းပါဗျာဒါမျိုးမြတ်စွာဘုရားရဲ့အဆုံးအမရင်းနဲ့ရောက်ရှောင်းအောင်ပဲအဲအိတ်တာရဲ့နေရာမှာမုဒိတာဒီเจ้าမှာမုဒိတာလည်းများတယ်ကောင်းပြီနော်အိတ်တာနေရာမှာပါထည့်ရမုဒိတာပါအဲမုဒိတာဒီဘာကောင်းတာတော့ဝမ်းမြောက်ဝမ်းသာဖြစ်ရမယ် သူတစ်ပါးလက်လာပါရတာသူတစ်ပါးနာမည်ကြီးတာအဲသူတစ်ပါးကောင်းသားချမ်းသာတာဘုမဆရာတရားမှမကုန်ဘူးနဲ့သူကသူချမ်းသာအစိတ်ထဲကဝမ်းသာတယ်တရားမှမကုန်ဘူးနဲ့သူကကြာတာကဲတော့ပေါ့ဟာကိုကိုလည်းပြရတာပေါ့တရားမှပြရသူကောင်းသားချမ်းသာနေတာဟိုမှာတန်ခါနဲ့ပတ်လို့တန်ခါအဖွဲ့အစည်းမှာတန်ခါရဲ့အကျိုးဆောင်နေတယ်ပြန်မှခံပြီးတော့ ဘယ်ဖွဲ့စည်းပဲဖြစ်ဖြစ်ကျိုးဆောင်ရကျိုးဆောင်မဲ့လို့မရှိရင်လည်းဒီဖွဲ့စည်းရဘယ်ကြည့်ရမှာဝယ်ဝယ်စားလုပ်တဲ့ဒီပါလို့စီမံရေးလုပ်တဲ့ဒီပါစီမံရေးလုပ်အဲ့ဒါကိုကဘာဖြစ်ရဝမ်းမြောက်ဝမ်းသာဝမ်းမြောက်ဝမ်းသာနဲ့ရှင်ကြွားပဲအဲ့ဒါကိုလည်းမလုပ်ဘဲနဲ့ပုလိုကံဟိုတို့ဒီတို့နဲ့ချက်လို့ချက်စီမလုပ်ပါဘူးနော်မှန်ပါပါအဲ သူများတက်တာနဲ့ဖုတ်တာမအားဘူးတော့အောင်ပြီရှေ့ရလည်းမသွားနောက်ကလည်းမလိုက်အကန့်ကန့်လည်းဟိုတို့ဒီတို့နဲ့အဲ့ဒါမလုပ်အောင်ဖွဲ့စည်းရတာတည်ရည်ကြီးကိုလုံးနိုင်တော့ကိုမလုံးနိုင်ငါလုပ်တာဟွာအားပေးရတယ်တဲ့ပေးရတယ်ကူညီပေးရတယ်နောက်ဖြစ်ဖြစ်အောင်မလုပ်အောင်ဒိဋ္ဌာနဲ့မရှိရအရေးကြီးတယ်နော်ရောရောအဲ မစ္စရိယကိုမှရှိရဝေခွဲပေးရမယ်စွန်းစားတာကအစငါးပါးဆိုလို့ရှိရင်ငါးပါးတယောက်တစ်ဖက်ရေကတော့တယ်မလားအာအကုန်လုံးကိုရောက်တဲ့သိပြောပြလိုက်တယ်ဆိုတော့ကဲမစ္စရိယသူများကိုပေးချင်လို့ပေါ့ဟုတ်တယ်မလားအေးအဲ့ဒါဣဒ္ဓနဲ့မစ္စရိယရှောင်ရမယ်ဘုဒ္ဓတာပွားများရမယ် တရားတရားတွေနဲ့သူတော်ကိုပေးကမ်းရမယ်ဆန့်နေပဲတရားလားတရားလူမူရိတာတော့ကောင်းတယ်ပေါ့ဗျာဣဒ္ဓာနဲ့မရှိရအာမကောင်းဘူးဆိုတော့ရှောင်ရမယ်မရှောင်လို့ရှိရင်စိတ်မကောင်းတော့ဘူးအဲစိတ်ကောင်းရှိဖို့ဗုဒ္ဓဘာသာစိတ်ကမကောင်းတော့စိတ်ကမကောင်းမဲနဲ့မွန်မြတ်တဲ့မဉ္ဇဉ်ပုံညာရပါမရပါဘူးဗျာ ရောတွေပွားများတိုင်းမရဘူးဗျာ။ဒါကြောင့်ညတပရိညာဝိပဿနာမှာအရေးကြီးတယ်။ဒီသမထသမားတွေလည်းဒီတိုင်းပေါ့။သမထသမားတွေအကျင့်နဲ့ပဲအာအကျင့်ကတော့ကောင်းတယ်။တချို့ကအဲ့ဒီအကျင့်နဲ့တရားတော်တရားလုပ်တယ်။အောက်လမ်းတို့ဘာလို့ညာတို့ပေါ့ဗျာ။ညာမတရားတဲ့ညာတွေပြည့်စုံအောင်ပတ်စာရပေးရော။ပတ်စာပေးမေတ္တာသိမ့်ပေးအဲ့ကောင်မှတတ်ပါမယ်။ နဲ့ပဲအဲ့ဒီမျိုးသမီးတွေမှာရှက်ကွဲအောင်မလုပ်ဘူးပင်မကိုတသိမကောင်းတဲ့ပညာနဲ့လုပ်တယ်အဲ့တော့အာဟုသူတွေညာဥလိုက်အဲစိတ်ထားကောင်းမှအကျင့်လာကျင့်လာပဲရည်ရွယ်ချက်ကဘောင်းသူကျင့်လာတဲဝရောက်ဘူးဖြစ်ဟုတ်တယ်မလားအေးအဲ့ဒါကြောင့်မလို့ဝိပဿနာရဲ့ဒီတိုင်းပေါ့တို့ကျင့်လာသူများကိုနေဖို့မဟုတ်ဘူးသူများကိုကြွားဖို့မဟုတ်ဘူးကိုယ်ချင်းချင်း ဘောလောကကမညီမညွတ်ဖြစ်အောင်လုပ်ဖို့မဟုတ်ဘူးသူတော်ကောင်းတွေညီညွတ်ဝမ်းသာတတာဖြစ်အောင်ကြိုးစားရမယ်နော်ရောရောဣဒ္ဓမစ္စရိယဆိုတော့အချင်းချုပ်ပြောလိုက်တာပေါ့ဣဒ္ဓမစ္စရိယရှေ့မှာလေရှိသေးတယ်ဒီနဲ့အပေါင်းအသင်းတွေလေအပေါင်းအသင်းတွေရှိသေးတယ်ဣဒ္ဓမစ္စရိယရှေ့အပေါင်းအသင်းတွေဘောဓဥပါဥပနာဟမက္ခ ပလာတာဆရာဘာရောက်ဆရာတော်ဆရာကြီးစိတ်ထားကောင်းစိတ်ကောင်းရှိဖို့ပထမအဖြစ်တရားတော်ကအဆက်ဆက်ပြီးသွားတယ်။ဒါကြောင့်ယောဂီတို့စာအုပ်လေးတွေယူတာဓမ္မဘုဟုတ္တဖြစ်ရဘောဓအမျက်ထွက်လာတယ်။ချက်ကနေဆိုရှူရှူရှူရှူရှူရှူဘူဟောက်ကြီးတို့လေချက်ကနေဆိုတော့နဲ့မောနဲ့ ချုပ်ပိတ်ရတဲ့ဆိုထိတ်နေဆိုဘောတော့ကျွန်တော်မဟုတ်ဘူးဖြစ်မကောင်းဘူးဟဟလားဒေါသကိုထိတ်နေမှာတဲ့မြို့သားဆိုလည်းရိုက်မနဲ့မထုံးမကြိတ်မဲ့ကောင်းမှာကောင်းပါဘူးဗျာဘုရားသူတော်ကောင်းကိုကြည့်ဖို့ပြီးတော့ထုံးမကြိတ်မဲ့ဆိုတော့ဘုရားကြိတ်တယ်ဆိုမိုက်ကြည့်လို့တဲ့တော့လောကောင်းကပူဇာနဲ့ပဲပြောအကျိုးကြောင့်ဟုတ်တယ်မလားမှန်ပါဗျာအေးဘောဓမြတ်ထက်ဥပနာဟယံကျိုးထားတာ မင်းနေဦးပေါ့ကွာမင်းဒီဘုရားတွေနောက်ဘုရားတွေမယ်ဟောတယ်စိတ်ကောင်းမှစိတ်ကောင်းစိတ်ထားကောင်းဖြစ်ပါတော့ဖြစ်ပါပါဘုရားပြောတော့ပြောတော့ပြောတော့မယ်စိတ်ထဲမှာညှို့တာနေဦးကွာခုနေတော့နေလိုက်အောင်မယ်တနည်းကြရမယ်တွေ့မယ်ပယ်ရမယ်တရားတွေပြောနေနော်ရောရေပယ်ရမယ်တရားတွေပယ်ရမယ်တရားတွေမက္ခကျေးဇူးချီးချက်မက္ခ ။ကွာဒီကောင်လို့ပြန်နည်းနည်းလေးဘာမှကျေးဇူးမရှိပါဘူး။ငါမှလို့တော့အောင်နေတာ။ဒီသူကသူလုပ်ပြတယ်နည်းနည်းလေးဒီမှာကျေးဇူးရှိပြီနဲ့ရှင်းသူချိန်ချက်တယ်။ဒါမှသူနေလို့ရမှာလေ။မထာနောယောရောကောဒရဲ့ဥပနာဟရဲ့မက္ခရဲ့သူကျေးဇူးကိုမချူဖြတ်ပါဘူး။ကိုယ်အချင်းချင်းကျေးဇူးရှိတဲ့လူတွေပဲနော်ပြောရ။ပလာတာ ဘာဝတာသူတော့တော့မနာတယ်ပါလေကွာဒီကောင်ဘာကောင်မလို့ဘလောက်တတ်လို့လဲအဲ့လိုပြန်ဆိုင်တာပေါ့ရောက်တဲ့ကြောင့်အားပေးရမှာမလားရောအေးအဲ့ဒါမဟုတ်ဘဲနဲ့ဒေါသဖြစ်ကြဟောတာပြန်ဆိုင်တာလေကောတာဆိုတာမြတ်တတာဥပနာဆိုတာဉာဏ်ဥဒါရမက္ခဆိုတာခြေသူဖြစ်တာပလာဒဆိုတာဂုံပြိုင်တာတဲ့အဲ့ဒီအရှိန်ဟုံးတွေကြောင့် ပါနာဟမက္ခပလာပအဲ့ဒီရတယ်အရှိဟောနဲ့ကြရောက်ခိတ္တာမစ္စတရီယာတရားတော်တော်တော်စိတ်ဝင်စားဖို့ကောင်းတယ်နော်ရောတို့တိတာတွေကအပေါ်ယံတော်ပြည့်တည်တယ်ပေါ်ယံတော်ပြည့်တည်တာအဲ့ဒါဝိဒါနမရှိရဘယ်ဟုတ်လဲသူ့အားပေးနေတာအဲရောမကောင်းတာတွေကိုကြောက်နေတယ်အားမပေးရအောင်နော် လူငါမတရားတော့တို့တို့တို့လုံးကြတယ်ဘောအဲ့လိုမလုံးနဲ့အဲ့ဒါတော့အိတ်တမစရိယဖြစ်လာတော့ပြီးကလားဆိုတော့ဟာသူကအရှိန်ထက်ထွက်မကောင်းတဲ့အရှိန်လေးရောရမာယာတို့တာထူယထံဘတာရံဘမဒ္ဒပမာဒအမလေးရောရပေါင်းတဲ့နေမပေါင်းတဲ့ပေါင်းတဲ့နေများတယ်နော်ရောရ မာယာဆိုတာအပြစ်ကိုဖုံးကွယ်တာကိုယ်မှာအပြစ်ရှိရတာနဲ့ရှိပါဘူးကွာမပါပြစ်မှမရှိဘူးဖုံးကွယ်တာမာယာတာထေရဆိုတာမရှိတဲ့ဂုဏ်နဲ့ကြွားတာပေါ့ဗျာဝါသမတဘနဲ့သာတတလူလိုပါလို့ဆိုတော့မရှိတဲ့ဂုဏ်နဲ့ကြွားတာမာယာရယ်မတတ်ရင်မတတ်ဘူးပေါ့ဒီလိုမတတ်ပါဘူးဗျာအေးဒီနဲ့ပဲကြောင်းထိုင်နေတာပဲရှင်းရှင်းလေးပဲဒီလိုဒီလို မတတ်မတတ်ဘူးပေါ့မတတ်ဘဲနဲ့တက်ချင်အောင်ဆောင်တယ်အဲ့ဒါတာထေရလို့ခေါ်တယ်နော်ယောဂီအေးသံဘမောက်မာတဲ့စိတ်ဓာတ်သံဘမောက်မောက်မာမာဒီများကိုရိုင်းရိုင်းဆိုင်ဆိုင်ပြောတယ်ဘာဖြစ်ဖြစ်ဒီများတွေဘာပဲမောက်မာတဲ့စိတ်ဓာတ်မျိုးထားဘူးနော်ယောဂီအဲဒါဝိပဿနာယောဂီတွေအရေးကြီးတာတွေပြောနေတယ်ယောဂီ တာရံပဘုံလူဘုံမြန်လောက်တာပဲသူများကိုချုပ်တယ်ဘုံလောက်တက်လို့လေကွာဘာမှမဟုတ်တော့ဘူးနာဂံတလုံးလာတဲ့တော့ဘာညာဆိုပြီးတော့သူများကိုချုပ်ချင်ဘုံလူဘုံမြန်လောက်ချင်တာရံပမာနဒါသိပါမာနဝင်မျက်နာပေါ့အလားမဒရစ်ဘူးလားရေမဖို့စီးနေနေတဲ့ကိုရည်မှုကိုကာမှုနဲ့ကိုရည်မှု ကိုယ်နေရာလေးနဲ့ကိုယ်ရှင်မှုကိုယ်သိနေရာလေးအများကြီးကြံနေကိုယ်သိနေရာလေးနဲ့ရှင်မှုနေရှေ့တိုးတက်ပါအဲအာမအာတရားထုတ်ထားတဲ့ဖြစ်ဖြစ်တည်မြင်တဲ့ဖြစ်ဖြစ်မြင်လို့ပြီးပါပြီလေဗတိဆက်သွားမှာဖြစ်ပြမုံအောင်ဖြစ်ပြမုံအောင်အဲဖြစ်ပြတည်မြင်တာနဲ့အဲ့ဒါရေမှု သူများတဲ့သာတာပဲဆိုရင်ရှေ့တက်ပါတက်ပါပါဘုရားအဲဒါကတရားပဲပေါ့ဗျာလူကမှာတော့အာယုနာပါကာမတရားတွေနဲ့ယဉ်မှုနေတာမထဟောအဆိုးဆုံးကတော့ပမာဒဣဒ္ဓမစ္စရိယဝါပိနေတာတွေပြောနေနော်ပမာဒဆိုရောရုသိမိတာပဲပမာဒဆိုပါပါလိုက်အေးဘာလို့မေးရပေါ်စားတာပါလဲ တော်ကောင်းတရားတွေကိုအာယမဘကံကုန်တရားတော့မမေ့ပါဘူးဗျာဘယ်သူမှမမေ့ဘူးလိုက်စားနေတာပဲတဘောပါဟုတ်တော့လားမမေ့ဘူးဒါရသမီးတွေမေ့ပါမမေ့ဘူးမမေ့လို့လားဆိုရင်ဒီတော့တော့တော့ကြာဟောဗျာမေ့တာကသူတော်ကောင်းတရားတွေကိုမေ့တာဗျာဟုတ်လားဘာယဝိညာစိတ်ဓမ္မသတိပဋ္ဌာန်တရား၄ပါးတွေမြည်တယ် ဗုဒ္ဓနုတ္တိဘွားရဖို့မေ့တယ်မေတ္တာဘွားဖို့မေ့တယ်မရဏတတိဘွားဖို့မေ့တယ်အတုပဘွားဖို့မေ့တယ်ပရိစိတ်ဖို့မေ့တယ်တရားထိုင်ဖို့မေ့တယ်ပေါ့ဗျာဟုတ်တော့မလားအာနတတိကဒါနပြုဖို့မေ့တယ်သီလဆောက်ပြုဖို့မေ့တယ်ဘာဝနာပွားများဖို့မေ့တယ်သမာဓိလေအဲ့တော့ကောင်းတာတွေမေ့တယ်ဆိုတော့မကောင်းတာတွေနဲ့အသက်ရှင်တာပေါ့မှန်ပါပါ အဲမကောင်းတာတွေဆိုလို့စီးပွားရေးလူမှုရေးလို့တိုင်းမကောင်းဘူးပြောတာမဟုတ်ပါဘူး။ဒါဓမ္မအာဒီဝနဲ့ဒီလိုကောင်းမှုတွေလို့သူကလည်းကောင်းပါလေ။အဲမိစ္ဆာအာဒီဝနဲ့ဆိုတော့ကောင်းဘူးပေါ့။အာဟုတို့တွေလုပ်နေတော့ကောင်းဘူးပေါ့။ဟုတ်တယ်မလား။အဲ့တော့အိဒံပစ္စည်းရကိုလေကောင်ကပြောလိုက်သူ့ကိုဝိုင်းထောက်ပါနေတာမာယာတို့တာချီယာတို့ထံပတာရံပမာန မတ္ထပမာဒဟောနောက်ပဲဆုံးကြတော့အင်အားအကောင်းဆုံးပေါ်လာပမာဒအများကြီးဆိုတော့ရောမမမိမှာဆိုတော့မှတ်မိအောင်လေးပြောတာနော်ပမာဒရဟိုးဘောကကောဒကောဒနဲ့ပမာဒ6ဣဒ္ဓမရှိရတဲ့ဖြစ် ဝိုင်းဝန်းပြီးတော့ထောက်မအားပေးတယ်ပေါ့ဗျာဒါပြောတာဟုတ်လားဟောတာဆိုတာကအမြဲတမ်းပါပါဗျာအေးမတက်တုံးတွေပါလေအမျက်ထွက်အမျက်ကြီးကြီးပါလေတွားနဲ့တိုင်းလို့လည်းခက်အောက်စိပေါက်လို့လည်းခက်လူလည်းပဲအမျက်ထွက်ပါများတယ်ဆိုတော့ဆုံးမခက်တယ်ဆိုတော့လကားနေဒေါသဖြစ်ဟုတ်တယ်မလားဒါနဲ့ရှူးရှူးနဲ့ဒေါသဖြစ် ရှူးရှူးနဲ့ဒေါသဖြစ်ရတယ်မလုပ်သင့်ပါဘူးဗျာမလုပ်ပါနဲ့မပြောသင့်ပါဘူးဗျာပြောတယ်ပဲပြောမရဆိုးမရဒီလိုဖြစ်နေမှာအေးတစ်ပြက်ကြီးတူပဲပြောရဆိုတာအမတန်ခက်တယ်ဆိုဆုံးမရခက်တယ်ပေါ့ဗျာဆိုဆုံးမခက်တာတို့သာသနာတော်ကြတော့ဘယ်လိုပြောလဲဆိုတော့ဒုပ္ပစဒုပ္ပစဆုံးမရခက်တဲ့ယဟန် သုံးမရကြတဲ့ဘောဒေဝဒတ်တို့ဘောပြဆက်ပတ်ပြီးယဟန်တို့သုံးမရကြတော့နောက်ပဲဆုံးကြတော့သုံးမလို့မရတော့ပြစ်ထားပကာသနိယကံပြုတ်လိုက်ရဒေဝဒတ်လုပ်တဲ့အလုပ်ဟာသူ့လို့သူ့လို့တာသာသနာတော်နဲ့မဆိုင်ဘူးပြစ်ပယ်ပြစ်ပယ်ပလိုက်ယဟန်တော်တွေလည်းဒီလိုပဲပြောပြလို့ဘလို့မှမရဘူးအနိကံရပြောပြလို့ပကာသနိယကသူ့လို့တာသူ့ပြစ်ပယ်သာသနာတို့ကြောင့်နဲ့ဒီသူ့လို့တာသူ့လို့ပဲဟော နောက်ပဲဆုံးကြတော့ပယ်လေးပါမရဘူးလားဗျာအဲ့ဒါဆုံးဆုံးမှဖြတ်လို့မလားယောဂီကဲယောဂီတို့လည်းပဲယောဂီတို့တရားနာကြမနာဘူးမနာဘူးယောဂီတို့တရားအားထုတ်ကြမထုတ်ဘူးတဲ့ညပြတာသွားကြည့်ပါလားနည်းနည်းနာဘူးမနာဘူးအားထုတ်ဘူးလည်းမလုပ်ချင်ဘူးဆိုတော့ဆုံးမပါဖြစ်တယ် ဆုံးမခက်တော့ပဏိတဖြစ်ဘူးပေါ့လူဆိုးဖြစ်တာဟုတ်တယ်မလားပဏိတဆိုပညာရှိမလားအဲပြောရတာမဟုတ်ပဏိတမဟုတ်တော့ဘူးဘာလဖြစ်တော့ဘာလလူဆိုးဆိုရင်ဘယ်ရောက်ဘယ်လေးပါးရောက်တနာပါလေအရကြပါရင်ပြန်ထွက်မှာမဟုတ်တော့ဟုတ်လားအဲအဲ့ဒါကြောင့်မလို့ရောရည် ဒုက္ခဇမဖြစ်စေနဲ့တောဝဆတ္တဖြစ်ရမယ်တောဝဆတ္တဆိုဆုံးမှလွယ်တဲ့သူရာဂယဟန်ကြီးတို့အသက်ကြီးမှဖြစ်ပေနဲ့တချို့ကဆိုဆုံးမှလွယ်အသက်ကြီးတာကြီးတာအသက်ကြီးတော့စာမကျက်နိုင်မကျက်နိုင်နဲ့ရှင်သာရိပုတ္တရာဒါနာမဘူးဦးဇင်းကြီးမလုံးနဲ့မလုံးဘူးဘယ်လိုလိုမပြောနဲ့မပြောဘူးဒါရိုက်တာတရားတွေလိုထိုင်ရထိုင်နေယဟန္တာဖြစ်တာပဲခဏလေးနဲ့ ဘာဖြစ်လို့လဲဆိုတော့မအထိုက်ပြောင်းနေပေနဲ့လို့စာပေဘုဟုတ္တရှိပေမဲ့လို့ဟာဘာလို့ကျွန်တော်တို့ကပြောချင်တာပြောဘာလို့ပြောချင်တာပြောဘာလို့ချင်တာပြောမှာပဲအဲ့လိုစုံစုံကခဲတဲ့လူကြတော့ယဟန္တာထားပါအောင်သောတာပန်တော်ဖြစ်ပါဖြစ်ပါဘူးဗျာဘယ်ပြည့်မလဲဒီမှာလဲဆုံးမနေတာငါရောရေကိုယ်တို့ရောဥစ္စာအချိန်ပြီးလို့ရှိရင်တရားထိုင်တာဒုက္ခကတရားထိုင်တဲ့လုပ်ပဲရှိတယ်ဗျ တရားထိုင်ကြဝေဝိဇ္ဇလို့ဝေဝိဇ္ဇပြကြကြဝေဝိဇ္ဇလို့ဝေဝိဇ္ဇပြတရားထိုင်ကြမြဲတမ်းပြောလို့ဗျာမှန်ပါဗျာတရားထိုင်တော့ကိုယ်တွေလည်းကောင်းတယ်တရားဓမ္မတွေလည်းကုသိုလ်ပူရဟုတ်တော့မလားမှန်ပါဗျာအမေမေရောဘောဆာသာနေတယ်ဆိုတော့ဂိမ်းဆော်လိုက်ဇာလန်းကြည့်လိုက်ဆိုတော့ကောင်းပါဦးမှန်ပါဗျာအေးအဲ့ဒါဆိုဆုံးမှခက်တဲ့လူကြီးကြတော့တရားထိုင်နေမှာမထိုင်ဘူးဗျာ ရထိုင်ခြင်းမှာဘာဖြစ်တဲ့ညာဖြစ်တဲ့ဆင်ခြင်မြင့်ခြင်းကိုကြီးတွေဝေးပြီးတော့အဲ့ဒါဂိတ်ဆိုတာနဲ့ဇလန်းကြည့်တာအဲ့တော့ကိုယ်လည်းအကျိုးရုပ်သူများလည်းအကျိုးနဲ့ဟုတ်တော့မလားအေးဒါကြောင့်ဆိုးဆိုးမှလွယ်တဲ့သူဟာမြန်မြန်ဆန်ဆန်တရားရတယ်ဆိုဆုံးမှလွယ်တဲ့သူတွေဖြစ်အောင်ကြိုးစားကြနော်ရောက်ပြီအာတရားဟောတယ်ဘာဝင်ဟောတယ်ဒီကဆရာတို့ဟောတယ်ဘယ်ဆရာတို့ပဲဟောဟော ဒီလိုဒီနေ့နဲ့နာကြမမသားသားလေးနာကြပေါင်းတာဗျာမှန်ပါပါအေးရကျေးဇူးတင်ရမှာဗျာဒီလိုတက်တက်လာဖို့ပြောလို့လိုက်ပြင်ကြည့်ပါလို့ဟောဖို့လေမှန်ပါပါဒါနဲ့လိုက်ပြတော့မရအဲ့ဒါကိုကျောင်းမှာလာပြီးစေတနာနဲ့ဟောပြောပြီးတယ်ဆိုတော့ဒီလိုဒီနေ့လေးလေးနက်နက်ထားမလားရောအဲ့ဒါကြောင့်ရောဤသောဝသဒ္ဒရာ ဆိုဆုံးမလွယ်တဲ့ယောဂီကြီးဖြစ်ပါလေနတ်ပြည်ကျတူဆုံးတာပေါ့ဗျာနိဗ္ဗာန်မရောက်သေးလို့ရှိရင်လေအဲနတ်ပြည်ကိုရှင်းမနာတော့မဟုတ်ပါဘူးနိဗ္ဗာန်ရောက်တော့အကောင်းဆုံးပေါ့ဟုတ်တယ်မလားတကယ်လို့အကြောင်းမျိုးကြောင့်နိဗ္ဗာန်မရောက်ဘူးဆိုရင်လူပညာပြည်ကောင်းရဘုံဘဝမှာအတူရောက်တာပေါ့တဟပုံညကာရီလေအဲကုသိုလ်ကောင်းတဲ့လူပညာသမားတွေပညာတွေကုသိုလ်ကောင်းမှုပြုလို့ရှိရင်သူတွေမြတ်တွေ့နေတဲ့အခါမှာ နတ်ပြည်မှာသွားပြီးတော့အတူတူတွေ့ကြဆုံးညနတ်ပြည်မှာထပ်ပြီးတော့ကုသိုလ်ပြုကြဟုတ်တယ်မလားအဲဒါကြောင့်ဣဒ္ဓမစ္စရိယအားပေးတာနံပါတ်1ကပေါ်တာဟာအများကြီးမမှတ်နိုင်ဘူးလို့နောက်တစ်လုံးမှတ်လိုက်ပမာဒနှလုံးပေါက်ပေါ်မှတ်ထားနော်အဲဇာနာတွေကတော့ဒီမှာရေးထားပေါ်တာဥပနာဟဟောဉာဏ်ညှို့ဖွဲ့တာလေ အဲရန်သူလည်းမဖွဲ့ပါနဲ့တဲ့မက်ခကျေးဇူးကြီးရတာပလာကသူ့ပြိုင်တာအဲ့ဒါလေးဖယ်ပြစ်ဖယ်ပြစ်ဖယ်ပြစ်ဟောပြောတယ်ယောဂီတို့ကြတော့ဝိပဿနာယောဂီတွေကြတော့ပုံသိတင်တယ်နော်ယောဂီဟိုရိုးရိုးတာမန်တွေတားတယ်မရနဲ့အချိန်မရတဲ့လူတွေကြတော့ဘာလို့တော့မလုပ်ကြနဲ့ဟေးသူများတမန်တဲ့သူများဥစ္စာမကိုနဲ့သူများတာမန်မပြမနဲ့လေးနဲ့လက်နဲ့ရည်တည်တာမတောင်းနဲ့ ဒါတို့တို့ပဲပြောရမယ်တို့ကမအားရှာဘူးလေယောဂီတို့ကြတော့အဲ့ဒါတွေပြောတယ်အောင်လို့ယောဂီတို့ကသိပြီးသားတွေပဲဟောယောဂီတို့ခါလေးမေ့နေတာဘောဓာဥပနာဟာမေခာပါတာအဲ့ဒါတွေဘာလို့ရမလဲအဲရှောင်းပါအကုန်လုံးမမှတ်မိတာကဘောဓာဒါလုံးတော့မှတ်တာဘောဓာဆိုတာအမြဲတမ်းဖြစ်ကနေစစ်စစ်စစ် ထို့မဲ့ရိုက်မယ်နဲ့မဲ့အဲ့ဒါလူလောကလုံးဒေဝသွားမဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟုတ်တယ်မလားသူကဒေဝသွားမဲ့လူတွေမဟုတ်ဘူးပြနိဗ္ဗာန်သွားမှာဟုတ်လားအဲဘယ်လိုတက်နေဆိုလက်ညှိခံမဲ့မေတ္တာထားမဲ့လက်ညှိခံမဲ့မေတ္တာထားမဲ့ကုညီမဲ့မေတ္တာထားမဲ့ဒီစိတ်ကိုထားရမှာရောလေကွာသွားပြီနော်ပယ်သွားမဲ့သူနဲ့နိဗ္ဗာန်သွားမဲ့သူနဲ့ကွာတယ်နော်ရောရေ ရှင်သာတိဘုရားဇာတိခံတယ်လို့ပြောတော့မိစ္ဆာဒိဋ္ဌိပုံနာတယ်မရှင်းတော့ဒါဇာတိခံတာလေစမ်းကြည့်မယ်။စမ်းကြည့်မယ်ရှင်သာတိဘုရားဆုံးမကြွားဇဘိုးဖြတ်ရဲ့ရှင်သာတိဘုရားကြောဘုံကြောဘုံဖြတ်ဖုံးရှင်သာတိဘုရားလှဲ့တော်မကြည့်ဘူးဆက်သွားအဲ့ဒီပုံနာတခါလဲပူးတောင်ပြီးတော့လိုက်တောင်းတာလဲတောင်မကြည့်ဘူးဆိုတော့ရောစဉ်းစားကြည့်တယ်တိုင်းကြီးခံတယ်ဗော သူဘာလို့လို့လဝါနဲ့ရရုံနဲ့မဟုတ်ဓာတ်နဲ့ပဲခုတ်ခုတ်စိတ်မဆိုးဘူးဆိုတဲ့သဘောမလားရောကဲတို့ရဲ့ဆရာတော်ကမှလို့ဒီနှုတ်မပေါင်းဘူးလားဗျာဒီနှုတ်ပေါင်းပါပါဗျာအဲအဲ့ဒါတို့ကအတူတူပါမှာဗျာအဲ့ဒါအတူတူပါမှာတို့လည်းအဲ့လိုဖြစ်အောင်ကြိုးစားအဲ့လိုဒီမဖြစ်တော့မှဖြစ်အောင်ကြိုးစားဟုတ်တော့မလားဘယ်တက်ကနေဆိုစိတ်ဆိုးတင်းကနေဆိုစိတ်ဆိုးဆိုရတဖြည်းဖြည်းစိတ်ဆိုးတာရတူတူတူ ဟုတ်တယ်မလားအေးအဲ့ဒါကြောင့်ရှင်သာရိပုတ္တရာပြောဖို့ဖြာရိုက်တာလှဲ့တော်မကြည့်ဘူးသူကဆက်ပြီးဆုံးအောင်သွားတာအရိုက်တယ်သူကပူလောင်ပြီးတော့လိုက်တောင်းတာနော်အဲ့တော့ကောဒဆိုတဲ့အမျက်ထွက်မှုကိုထိမ့်သိမ့်မှာစိတ်ထဲမှာလည်းဖြစ်ခြင်းဖြစ်မှာပေါ့ဗျာဘုလူရှင်ဆိုတော့လေစိတ်ထဲမှာတင်ထားလိုက်တော့ဗဇက်ကရှောက်လို့ပြောတယ်အဲ့ဒီဒေါသကြောင့် ကောစုကောစုကောစုကောစုပြောရင်အာဟုလူများတယ်နော်မှန်ပါပါအဲအာဟုလူများတယ်တဲ့ပြိတုနာဝါဆိုဂုံးတိုက်တာတို့ရန်ထောင်ပေးတာတို့တို့ပေးတာတို့အဲ့ဒါတွေကပယ်သွားမဲ့လူတွေရဲ့အလုပ်ဒို့လို့မဟုတ်ဘူးဟုတ်တယ်မလားမှန်ပါပါအမှန်ပါလောကမှာရှိပါလားရှိပါရဲ့လူမျိုးတွေနိုင်ငံရေးတွေအားဖြစ်နေကောစုကောစုတို့လည်းအဲ့ဒါတော့ဆိုင်ဘူးဘယ်လိုမှသွားပြီးတော့ကောင်းတယ်လို့ပြောတယ်ကိုတရားကိုအားထုတ်ဖို့ရည် ကိုเจ้าမှာလည်းတယောက်နဲ့တယောက်ညီညွတ်အောင်ပြောရရောက်ရောက်ရဖြစ်အောင်မပြောအောင်နော်ရောက်အေးအတတ်နိုင်လို့ညှိနှိုင်းပြီးတော့ဒုက္ခတန်ခါတာတာမဲ့ပြီးတန်ခါတာတာမဲ့ပြီးရှင်ပေါင်းလူပေါင်းရှင်လူပေါင်းတို့တာမဲ့ပြီးကိုစိတ်ပြည့်အညီညွတ်ခြင်းနဲ့ဒုက္ခချမ်းသာခြင်းတွေညီညွတ်ချမ်းသာတဲ့ဘဒ္ဒပသိနဲ့ရဖြစ်နေချမ်းသာပါဘုရားအဲချမ်းသာဘူးတဲ့အဲ့ဒါ အဲ့ဒီညုဖို့ဆိုတာဘာလို့မတင်လဲရောလို့လည်းစဉ်းစားကြည့်ကာရဝဘာလို့ပါလဲအဲကိုယ်ရဲ့ကြီးသူလူတရားကြီးကြီးဘွားတို့ကဘာဝကြီးကြီးမျိုးဆိုင်သွားပြီးပြက်တယ်ဓာတ်ကိုလေးစားငယ်တဲ့သူကိုတဏှာကိုယ်ရဲ့ငယ်တဲ့သူကြီးတဲ့သူကတဏှာကရုဏာထားငယ်တဲ့သူကကြီးတဲ့သူလူတရား ညီညွတ်ရေးကိုပြောနေနော်ဓာတ်ကြညီညွတ်ရေးအဲလေးစားတယ်ဒီကောင်မောင်နှမရေးကြည့်ပါမယုံမသိမလေးစားတဲ့မိသားစုဆိုပျက်စီးတာပဲနောက်ကြတော့သားနဲ့အဖေတော်မှသားနဲ့အဖေပြာအော်ဟစ်သမီးရလည်းမအေးဘူးပြာအော်ဟစ်နော်အဲ့မိသားစုကဘွားကိုပျက်စီးမှမိသားစုယုံသေးလေးစားတယ်ယုံသေးလေးစားခံကြအောင်မဟုတ် ဒါသာဝနာတော်ရဲ့ကြီးပွားတိုးတက်ကြောင်းနော်ယောဂီအာရဝောစဝိဝါဒောစသံလုပိစဂတိညွတ်တာဘုရားရှိခိုးဖို့လည်းသင်ထားတာဘုရားဒါလိုက်နာဖို့သင်ထားတာနော်ယောဂီကဲဒါပါတော့အိတ္တမစ္စရိယ6ဘေးရည်နဲ့အန္တရာယ်ဖြစ်တယ်တဲ့မြတ်စွာဘုရားပြန်ဖြေဟလားအိတ္တမစ္စရိယဘာကြောင့်ဖြစ်ပါသလဲဘုရား ဘာလို့ဟိုတော့နာဦးတယ်လေမမေနဲ့ပြောကြည့်ပါချစ်ချင်းမောင်းနေတာချစ်စရာအာယုံမုန်းရသူကြတော့ချစ်တယ်သူကြတော့မုန်းတယ်ဟုတ်တော့မလားယတနာဖြစ်တယ်ဆိုတာအဲ့ဒါအာဒီလိုမုန်းတယ်ကွာဒီလိုတော့ဒီလိုတော့လူတွေကြတယ်ပါညာဆိုတော့တက်လွတ်သွားမဟုတ်ဟာဒီလိုတော့ချစ်တယ်ဒီလိုတော့မုန်းတယ်ဒီဆရာလေးကိုချစ်တယ်ဒီဆရာလေးမုန်းတယ်ဆိုရင်အိတ်တာမရှိရမလားဟုတ်လား အာအဲ့ဒါမရှိရအဲ့ဒါမရှိရလာပြီဆိုလို့ရှိရင်ပါလားဒီဒီအန္တရာယ်တွေလာမယ်လောလောဆယ်ကိုဘာဘေးရန်လာမယ်တဲ့အခုဒီရတယ်ဒီများဆန္ဒလုံးမုန်းနေတယ်ဆိုရင်အခုလိုဖြစ်ပြီလေရောက်ဒေါသတွေလေဘောဒဥပါနာဟမေခပါဒကဲအဲ့တော့မေတ္တာရည်အန္တရာယ်ဒီမှာရောရည်ထဲမှာအခုဖြစ် မြတ်ဘာမှမလုပ်နဲ့ဘာလို့လို့ဖြစ်နေအဲ့ဒါနဲ့လူညှို့ပြီးတော့ပြောမယ်ဆိုမယ်ဆဲမယ်ထိုးမယ်ကြိတ်မယ်ဆိုတော့အာဟုလို့ပုံမများဘူးလားအေးအဲ့ဒါဘယ်ရလာလဲဆိုတော့ဣဒ္ဓမစ္စရိယကအာဣဒ္ဓမစ္စရိယကဘယ်ရလာလဲဆိုတော့ချစ်ချင်းမောင်ကြီးလားအေးချစ်ချင်းမောင်ကြီးတော့ရန်တမ်းပြီးတော့ချစ်ချင်းမောင်ကြီးကိုပြရတော့မရချစ်ချင်းမောင်ကြီးနေရာမှာဘာထက်ဉာဏ်ပညာနဲ့လိုက်ရမယ် ချစ်ချင်းကလည်းတဏှာမဖြစ်အောင်မုန်းခြင်းကလည်းဒေါသမဖြစ်အောင်မျက်စိမှာပရိတရမိစ္ဆဒုက္ခအနတ္တအနေနဲ့နှမ်းနှတာတာဥဒရမယ်ဒါကိုပြောတာဟုတ်လားဥမာဆိုတော့လောကမှာဘလောကကြီးတစ်ခုလုံးကချစ်ချင်းမုန်းခြင်းဖြစ်နေလို့ပြဿနာတွေဖြစ်နေမှာဘုချစ်တဲ့သူကြတော့တာယောဇဉ်တွေဖြစ်ပြီးတော့အဖြစ်ပြင်းနဲ့တာယောဇဉ်တွေပွားများပြီးတော့ဘုစုခရုတွေဖြစ်ကုန်တယ်မလားမှန်ပါပါ ချစ်ချင်းကစားတာမလားရောချစ်ချင်းကြောင့်တခါတည်းဒုက္ခတွေတခါတည်းရှုပ်ခွေးဒါတွေသမီးတွေနောက်ကြတော့မြည်ရမြည်တွေအဲဒါတွေသမီးတွေကိစ္စပြီးတော့မြည်ရမြည်တွေပါဆက်ပြီးတော့ထင်ရတော့ဥပုပ်ကောင်မဆောင်နိုင်ဘူးဥပုပ်ဆောင်နိုင်တယ်အာသာနည်းတွေပဲဟုတ်တယ်မလားဥပုပ်တော်မဆောင်နိုင်တော့ဘုရားမဆောင်နိုင်မနဲ့အသက်ကကြီးပြီးတော့တကယ်တော့ဒီပါရောဗျာအာသာဆိုသမီးဆိုမြစ်ဆိုဆိုတော့များသောဖြင့်မဖြစ်ကြဘူး ဟာပိဋ္ဌာရတဲ့ဗုဒ္ဓဘာသာအမိခံပြီးပိဋ္ဌာဖြစ်လို့နာဘူးလားဗျာနာပါတယ်ဗျာမိစ္ဆာဒိဋ္ဌိဆိုရင်ဖြစ်ပါဟောတော့ဒဏသုံးပါးဖြစ်ပေတဲ့ပုဂ္ဂိုလ်ဖြစ်မှာပေါ့တရေတို့ပိဋ္ဌာရပဲသူစားမှာဖြစ်မှာပဲဒဏသုံးပါးကိုပဲရှင်ပြုယဟန်ခါနဲ့တခါတည်းဥပုပ်ကြောင်းတွေပါပြီးသွားတဲ့အခါသွားဘာလို့သင်္ကန်းတွေကတိသင်္ကန်းတွေချူပြီးတော့ပိဋ္ဌာဖြစ်ရမနာဘူးလားနာပါတယ်ဗျာဟာဘာကြောင့်ဖြစ်ပါလဲ ချစ်ချင်းမောင်ကြီးညာမြည်ကိုချစ်တယ်လေဘိုးရဘွားတွေကမြည်ကိုချစ်တယ်မလားမမြည်ငါမြည်ငါမြည်မထိနဲ့မမြည်မထိနဲ့နောက်ကြလိုက်တယ်မမြည်မထိနဲ့ဟုတ်တယ်ငါမြည်မထိနဲ့အဲ့ဒါမြည်ကိုဆွဲပြီးတော့တည်တဲ့အခါကျတော့အဲ့ဒီမြည်နာမှာတရေကြီးသွားဖြစ်အဲ့ဒါမှာဝယုံပင်တို့တစ်ပင်တို့ ဒကမာကြီးတွေသဘောပါရဲ့လားအဲ့ဒါလားတရက်ဖြစ်เสียအကြောင်းကိုပြောတာအဲ့ဒါငါမိငါမိမလို့နဲ့ငါမိတာအိစ္ဆဒုက္ခအနတ္တအိစ္ဆဒုက္ခအနတ္တအေးအဲ့ဒါချင်းချင်းမုန်းကြီးကိုပြောတာနောက်ရောကဲမုန်းတာလည်းမဆိုးဘူးလားဗျာမစားရမတော့ပါနဲ့ဘာမှလည်းပဲလက်လက်ပါမမောတာလည်းအတ္တလို့ဒေါသကြောင့်ဘာလို့ဖြစ်ရလဲ ငါးပြားမှမရပဲနဲ့ဖြစ်တာပဲဘုရားပါလားဘုရုဒေါသပြတိရုဒေါသပြပကျင်နာဘုဘောမကျင်နာဘုဘောဆိုနေတိုင်းအောက်ဆုံးဖြစ်ဘူးလားဗျာဩဒေါသဖြစ်เสียသူရဲ့အိစ္ဆဒုက္ခအနတ္တပဲသူကံသူစီစဲမှာပဲဟုတ်တယ်မလားမကောင်းတာလုပ်တဲ့သူမကောင်းတဲ့အာရုံသူကသူကသူစီတယ်မှာပဲကိုကဂျားတဲ့မှာဝင်ပြီးတော့အာရုံသူလူတရားမလုပ်ပါဘူးဟုတ်တယ်မလားရော အဲခြေချင်းမောင်းကြီးရဲ့အပြစ်ကိုလည်းလေးချက်ဆိုတာငါရောခြေချင်းမောင်းကြီးရောခြေချင်းမောင်းကြီးကဘယ်ရလာပါလဲဘယ်ရတကဆက်ပြီးချက်တဏှာဆန္ဒရောမိစ္ဆာဝုတ္တသုံးပါခြေချင်းမောင်းကြီးကဘယ်ရလာလဲဆိုတဏှာဆန္ဒလာတယ်လို့ရောယူခြေချင်းမောင်းကြီးကဘယ်ရလာပါလဲလူလားချက်ပေါ့ဗျာလို့သူ့လူလားသူ့တော်မလူလား သူ့သဘောကြတယ်သူ့တော့သဘောမကျလွတ်လားတော့ချစ်ချင်းပေါ့မလွတ်လားတော့မောင်းရင်ပေါ့ဘယ်လိုမလားရောအေးတဏှာဆန္ဒတဏှာဆန္ဒတမ္မာဆန္ဒမဟုတ်ဘူးလားတမ္မာဆန္ဒဆိုတာဒါနပြုခြင်းနဲ့သီလဆောက်ခြင်းနဲ့ဘာဝနာပွားများခြင်းနဲ့ရှင်ပြုခြင်းနဲ့ယဟန်ခံခြင်းနဲ့သမထပွားများခြင်းနဲ့ဝိပဿနာပွားများခြင်းနဲ့တမ္မာဆန္ဒမညာဘုံညာရအောင်ကျူးသားမေဟေးဆိုတာကောင်းမြတ်တဲ့ဆန္ဒပေါ့ဗျာ အာတဏဆန္ဒဆိုတာကလိုလားတာဘုလူလိုလားဘုလူတော့မလိုလားဘုလူတော့ချက်တယ်ဘုလူတော့မချက်ဘူးဘုလူဖြစ်တာမလားရောအေးတဏဆန္ဒတဏဆန္ဒတဏဆန္ဒဆိုတော့သိမ့်ပိုက်ချင်တာပေါ့ဗျာအဓိကဒါဘုလူရှင်ဒီဘုလူရှင်တော့ဘာလို့သောတာပန်တရားကလည်းဖြစ်သေးတာတဏဆန္ဒတော်တော်ဆိုးတယ်နော်ရောတဏဆန္ဒတော်တော်ဆိုးတယ်တဲ့အဲ့ဒီတဏဆန္ဒကြောင့်ဘာဖြစ်ပါလိမ့် ချစ်ချင်းမောင်းခြင်းကြောင့်ဘာဖြစ်ပါလဲဣတ္တမစ္စရိယကြောင့်ဘာတွေဖြစ်ပါလဲမြတ်စွာဘုရားရဲ့တရားတော်ဘုရားဘုရားပြောတယ်နတ်ပြည်မှာတွေခံနေတာမဟုတ်ဘူးနော်အဲမကောင်းတဲ့ဘုရားတက္ကီခံနေတာဘာရဲ့မပါဘူးမပါဘူးကြောင်းကြောင်တို့ဖြစ်တယ်အကြောင်းမကောင်းတော့ ကျောင်းကကောင်းမှာပေါင်းမယ်ဗျာအဲ့တော့သူကပဲကောင်းတော့ဟုတ်တော့မလားတဏှာဆန္ဒသိမ့်ပိုက်ချင်တာလိုချင်တာပေါ့ဗျာဒီလိုလေးပြောရင်တော့လိုချင်တယ်ပေါ့တေချာပြောရင်တော့သိမ့်ပိုက်ချင်သူများမပေးချင်ဟိုပဲသိမ့်ပိုက်ချင်အဲ့ဒီတဏှာဆန္ဒကြောင့်ချစ်ချင်းမုန်းခြင်းဖြစ်တယ်ချစ်ချင်းမုန်းခြင်းကြောင့်အိတ်တာမရှိရဖြစ်တယ်ကြောင်းကျိုးတယ်နော်ရော်ရယ်အိတ်တာမရှိရကအကြောင်းဆိုရင် ဘေးကအန္တရာယ်တွေကမဟုတ်ပါဘူး။အာဘေးကအန္တရာယ်တွေကအခုဘေးတွေရတဲ့အန္တရာယ်ဖြစ်နေဘူးလား။ဖြစ်ပါပါဘူး။ဘုရားဘေးတွေရတဲ့အန္တရာယ်ဖြစ်နေတယ်တဲ့။ဒါအကြောင်းမှဘာပါလဲ။အိတ်တာမရှိရပါဘူး။ဟောဒီတာမရှိရဘယ်ရလာပါလဲ။ချစ်ချင်းဘုရားပါပါ။အဲချစ်ချင်းဘုရားကဘယ်ရလာပါလဲ။ဓမ္မသာပါပါ။ဟောမြတ်စွာဘုရားတရားတော်သိခွင့်ရတာ မှန်တရားတွေသိလို့ရဟုတ်လားတို့ကြတော့ဘယ်တရားနဲ့မရှိဘူးဆိုတော့အာဒီကောင်လေးမကောင်းတာပဲဒီကောင်လေးမကောင်းတော့ဒီလိုဖြစ်တာပဲဒီကောင်လေးကောင်းလို့ပါဘူးဒီကောင်လေးသိတာကောင်းတယ်ဟောအားလုံးတွေများဘူးလားရောမြတ်စွာဘုရားတရားတော်ဒီကောင်လေးဒီပုဂ္ဂိုလ်တွေဘေးချက်ထားလိုက်ပုဂ္ဂိုလ်ဘေးချက်ထားလိုက်ဓမ္မအပေါ်ကိုကြည့်လိုက်ဟုတ်လားဩတဏှာဆန္ဒကြောင့်ဒီလိုဖြစ်တာဟုတ် ရှင်ရှင်မောကြီးဖြစ်ဧတမစ္စရိယဖြစ်ဘိရိယနဲ့အဲ့ဒါဩတဏဆန္ဒလက်တယ်ရောရတော့လက်တယ်ပေါ်လာပေါ်ပါရဲ့ဗျာဘယ်လိုပါလဲတဏဆန္ဒတို့အဲ့တဏဆန္ဒခေါင်းမဝိပဿနာတရားတွေနာဝိပဿနာတရားတွေပါပါဗျာဝိပဿနာတရားမနာတဲ့သူကဘာဖြစ်လဲတဏဆန္ဒတဏဆန္ဒပါပါဗျာရုံရုံရုံရုံလုံးနဲ့ မင်းတို့တဏှာဆန္ဒကိုမပယ်ခြင်းတဲ့ပုံကိုမနာဘူးဟုတ်လားမလားတဏှာဆန္ဒကိုအပြစ်သိတဲ့အခါကျဒီကောင်ဒုက္ခပေးတဲ့ကောင်မှဒီကောင်မရဒီကောင်ပဲဆိုရင်အာထုတ်လို့တက်တက်နဲ့မရဘူးနာရဘူးပဲရောဓမ္မတန်ရာကင်းမှအာထုတ်ရတာထောက်တော်မူနာမဆန္ဒရမှာလေရမလာတဲ့အခါကျတော့ကိုလိုချင်တာဆိုလို့လည်းလို့ရှိရင်အာတော့ထုတ်တာပဲခါလေးမှားနိုင်လားမှားနိုင်ပါဘူး အေးမားတဲ့အခါကျတော့ဝိပဿနာဉာဏ်မဉာဏ်ပုံရပါတော့ရပါပါဘုရားအဲ့ဒါကြောင့်မို့တရားပဲနာရမယ်တရားပဲနာပါဘုရားနာရတော့ဒီနေ့တစ်ချိန်ဒါမနေ့ရက်တစ်ချိန်သုံးရက်တစ်ချိန်တော့ရပါတယ်အာထုတ်တာအများနဲ့ထုတ်ပါမလားရောတရားမနာတဲ့သူကတော့တော့အာထုတ်ချင်မှာအာထုတ်ချင်ပါဘုရားအဲအာမထုတ်ချင်တော့ပြင်းသွားတော့16ချောင်းဆိုရင်ဆိုတဲ့မချောရင်လည်း အာစာလို့ရှိရင်အာပိုက်တင်းတော့လည်းပဲအာနေကင်းဆိုတော့လည်းပဲအေးတော့လည်းပဲအာအခုမှနလန္ဒရှိသေးတယ်နလန္ဒကတော့အမထုတ်ပြန်ကျမရေကောင်းလာတယ်လည်းဘုရားတည်ပါတယ်ကဲလူပြင်းနေအောင်းတဲ့ကြောင်16ချောင်းအဲ့ဒါပါလေတရားမနာဘူးလားမနာပါဘူးဗျာရောရည်ဆောင်းသွားတာမဟုတ်ဘူး ဘာမှထုတ်တဲ့သူပြောတာဟုတ်လားအဲ့ဒါတရားနာနေမှာရတာနဲ့ကြောင်ထဲမှာနှံ့နေတယ်နာနေမှာရတာနဲ့ဟုတ်လားနာနေမှာရတာနဲ့မလာပဲနေတဲ့သူပြစ်တတ်တဲ့သူပြောတယ်ကြောင်ခိုးနေတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားကြောင်ခိုးနေတဲ့ပုဂ္ဂိုလ်တွေတဲ့ဆရာသမားတွေကစေတနာမေတ္တာလေးနဲ့တပွားပါဟောတဲ့ပြန်မနဲ့ရားရဲဟောပေးနေတဲ့အဲ့ဒါကိုသူတို့ကအထက်ထဲမှာဖုံးလေးခိုးလိုက်နဲ့မိတ်ပြီးတော့ကြောင်ခိုးနေတဲ့ အဲ့ဒါတရားရပါမရပါဘူးဗျာအေးအဲ့ဒါကြောင့်ဆရာမတွေဟောတယ်နောက်ပဲဆိုတိလရှင်ပဲဟောနားတယ်ရောတရားတရားပဲလေတရားမှာယောက်ျားမိန်းမမပြောကြဘူးဘယ်လိုပဲဟောဟောတရားတရားသဘောကိုသိအောင်လေ့လာရတယ်နားရတယ်ဓမ္မအားထုတ်ရတာဖြောင့်မှုဟုတ်တယ်မလား အဲ့တဏှာဆန္ဒဘယ်ကလာလဲဆိုတော့မိစ္ဆာဝိတ္တသုံးပါးကလာကြောင်းပြောတယ်နော်ရောမိစ္ဆာဝိတ္တသုံးပါးတဲ့ပြောကြပါဦးကာမဝိတ္တကာမရာဝိတ္တဝိဟေကဝိတ္တမြတ်စွာဘုရားတရားတော်အကြောင်းကျိုးလေးကြီးလားဘယ်တော့အောင်မှန်တရားတွေဟဲ့လားဟာဒီဘေးတွေရဲ့အန္တရာယ်တွေဟာမိုးပွားကြလာတာမဟုတ်ဘူးဟေ့ မှားလို့ဖြစ်တာဝိတက်ဆိုတာကြံပြီးတော့မိစ္ဆာဆိုတာမှားမှားတာတွေကိုကြံတယ်လူတွေများသောအပြင်အမှားပဲကြံတာများတယ်မှားရောပဲကာမဂုဏ်တွေကိုကြံစီတယ်သူတစ်ပါးတွေကိုသိခြင်းသိစီအောင်ကြံစီတယ်သူတစ်ပါးတွေကိုညှင်းတယ်ဖို့ကြံစီတယ်အဲကြံစီတယ်ကောင်းပါအာမကောင်းတဲ့အကြံကြောင့်မကောင်းတဲ့စိတ်တွေဖြစ်ပေါ်တာပေါ့လေတဏှာဆန္ဒ မကောင်းတဲ့စိတ်တွေဖြစ်ကုန်မလားအာမကောင်းတဲ့စိတ်တွေဖြစ်တော့ခြေချင်းဘုံချင်းတွေဖြစ်ရောပေါ့ဗျခြေချင်းဘုံချင်းတွေဖြစ်တော့ဣဒ္ဓာမရှိရအာဣဒ္ဓာမရှိရတွေဖြစ်တော့ဘာတွေဖြစ်ကုန်ဘေးရန်ဘေးရန်ဒီအန္တရာယ်တွေကိုဖြစ်ပြီးဖြစ်တဲ့အမျိုးမျိုးမှမခေါင်းမတဲ့ဘေးတွေလက်နဲ့ဘေးတွေအာဆုံးနေတာဘေးယောဂဝေဒနာဘေးတွေအဲ့ဒါဘယ်ဆလာလဲဆိုတော့ မိစ္ဆာဝိကက်သုံးပါလူလျက်ကြံတဲ့ကောပေါင်းတာပဲကြံတကားနေငြိမ်ပြီးကြံတယ်မဲကာမလို့နေကြံပြုံးပြုံးပြုံးနဲ့တဲဦးနဲ့နှုတ်ဆက်တာလေဟုတ်တယ်မလားကာမလို့နေကြံပြီးတော့တခါဘာကြံများလဲဒီတစ်ပါးတွေတေးချင်းပြည့်စည်တယ်ဒီကောင်နဲ့တေမတိဘာသေးဆိုတော့ဗျာပါဒမလားရောမှန်ပါဘူးအာဒီကောင်တွေတော့ဒါနလမ်းမထူနိုင်အောင်နှိမ့်ဆက်ပလိုက်ပဲကွာဆိုတော့ဘာဝိကြပါလဲ သိရပါဘုရားဟာဉာဏ်ရကောင်းမှမကောင်းဘူးလေဝိပဿနာယောဂီတွေအရေးကြီးတယ်နော်သူပြောတာစိတ်လုံးတွေကြီးပဲအဓိကပြောဝိပဿနာပါလို့ပဲစိတ်လုံးစိတ်လုံးစိတ်မှာဖြစ်တတ်တဲ့သဘောမကောင်းတဲ့စိတ်တွေဒီစိတ်တွေဒီစိတ်တွေပဲစိတ်ကတော့မမကောင်းပါလေကစေတသိက်တွေပေါ့ဗျာအာဂာနုရဟလား စေတသိက်အစိတ်နဲ့တွဲပြီးတော့စိတ်ကိုချေရတဲ့ပုံစံတွေစေတသိက်တွေကိုပြောတာဟုတ်လားအဲ့တော့မိစ္ဆာဝိတ္တသုံးပါတဲ့ဘာတွေပါလဲအဲ့ဒီဝိတ္တသုံးပါကြောင့်မကောင်းတဲ့အကျင့်အရှိသုံးပါကြောင့်တဏှာဆန္ဒဖြစ်တယ်လိုလားတဲ့သိပ္ပိုက်ရှင်တယ်ပေါ့ဗျာ ဘဝလိုခြင်းတရားလိုခြင်းဟောတုလိုခြင်းဒီရုလိုခြင်းဘယ်ရလာတာပါလဲမိစ္ဆာဝိတ္တမိစ္ဆာဝိတ္တသုံးပါးကြောင့်လိုချင်တာကြံတဲ့ကွာနိခမဝိတ္တမြန်မြန်ကြံကြည်တမ်းရောက်ရဲ့ဟာမြန်မြန်ဆန်ဆန်မြန်မြန်ပြောင်းရောက်မလို့မဆန်နေရအောင်လို့ဟာတိတ်တိမေကြီးကြရင်လည်းတိတ်တိမေကြီးနဲ့ထွက်ပေါအောင်လို့မယ်ကြံကြည်တမ်းရောက်ရဲ့အဲသူကတော့စိတ်ပဲပေါ့ဗျာခြားပါဘူး အဲ့ဒီလိုပဲကြာပြီးလဲလို့ရှိရဲ့ဟိုလူလူချင်းဒီလူလူချင်းလာပါတော့မှန်ပါပါဘုရားအရိစိတ်ရှင်တာတွေတရားအထုတ်ရှင်တာတွေမလားဘူးလားမှန်ပါပါဒါကအကျံစီရစတာပေါ့ဗျဟုတ်လားမလားအကျံစီရတာဘယ်လိုပဲဟောဟောမအိတ်နေမဲ့ကြာစီရကောင်းပါတော့အာကြာစီရမကောင်းလို့ဟောခြင်းလို့ဟောနာမလာရမနာဘယ်လိုမှမသိဘူးဟောင်းနေဟောင်းနေအဲ့ဒါပဲ အဲ့လိုပဲနေတာတွေဘယ်လောက်ကြာကြာပြီနည်းနည်းရှိပြီအဲ့တော့ရောရည်ကျန်စီတရားကောင်းမှာတော့အေးကျန်စီတရားမကောင်းတော့ဉာဏ်စီတရားမကောင်းတော့ဆန္ဒရတယ်အာဆန္ဒမကောင်းတော့အာယုန်ကြီးရတယ်ပဲအာယုန်ကြီးမကောင်းတော့စိတ်ကြီးတယ်ပဲအဲ့တော့မကောင်းတာတွေနဲ့တွေ့တာပေါ့ဗျာဒီဒီယနေ့အန္တရာယ်တွေတွေ့ကြရရဲ့ ဘယ်နေရာနဲ့အန္တရာယ်တွေနဲ့ဆင်းရဲနဲ့သိပြီးတော့ဒါဘယ်ရောက်လဲဟာနားလိုက်တဲ့ဖြစ်ချင်းများပြစ္ဆုတ်ပါမှာလည်းဘေးရအန္တရာယ်တွေ့သေတော်လည်းပဲကြတယ်လို့နာဥရရောကဲအခုအချိန်ကြီးပြောပါအောင်ဘုရားစမိတ်ဆာရောရီတို့စိတ်ကိုပြောနေတယ်ဝိပဿနာရောရီတွေစိတ်အရေးကြီးပုံရောရီဘယ်လိုပြောတာနည်းနည်းလေးပြောတယ် ဆရာတော်ကြီးတွေဟောတော့တာဆုံးတာပဲနော်မှန်ပါဗျာတဝိပဿနာလောက်ပါဘာလို့ပါစိတ်ရောက်ပါဗျာအခုဘာအကြောင်းတွေပြောစိတ်ရောက်ပါဗျာကြံတဲ့ကွာတော့လောဘနဲ့ကြံနေတာကာမဝိတ္တလေဟွန်းဒီနေ့တော့လေဘယ်လိုလုပ်ဖိုးထိုးပါပါမလဲအချက်ပါလဲအရက်ဘယ်လိုခိုးသွားပါပါမလဲကြံတာတွေကြံတာတွေကောင်းပါ့မလားအာဘာလို့ကျွတ်ကြရတာလဲ ဝတ်သားကိုခိုးချက်စားပြီးဘယ်လိုလုပ်ပြရပါမလဲတို့ရောက်ရင်ပါပါဘူးဒီမဲ့နေအောင်ပြောတာလားကဲအဲ့ဒါဆိုတော့ကြာစီတရားကောင်းမှာကောင်းပါဘူးဗျာအေးမကောင်းတော့မကောင်းတော့ကြာစီတရားမကောင်းတော့ဘာလဲမကောင်းဘူးသံဃာတရားမကောင်းဘူးလူဆန္ဒလည်းမကောင်းတော့ဘူးလူဆန္ဒမကောင်းတော့အာယုံလည်းမကောင်းတော့ချစ်စရာအာယုံမောစရာအာယုံဖြစ်လာပြီလေအာယုံလည်းမကောင်းတော့စိတ်လည်းမကောင်းတော့ အိဒါမစ္စရိယစိတ်တွေဖြစ်လာဟုတ်တော့မလားအိဒါမစ္စရိယစိတ်တွေဖြစ်လာတဲ့အခါကျတော့ဘာတွေနဲ့တွေ့မေတ္တာနဲ့တွေ့ပါအာဒါဘယ်ဆပါလဲရောရောမေတ္တာနဲ့တွေ့ပါဘာကြောင့်ဒီပြောနေရောစိတ်သာနဲ့ပါပါအေးစိတ်တဘောတွေစိတ်တဘောတွေဟိုစိတ်ဘူးကြည့်လို့ဇောလို့ထားပါတော့အဲ့ဒါတော့ပညာရှင်ကြီးတွေတို့တော့တိတိလွယ်တဲ့ဟာလေး တက္ကပညာတော့ဘုရားဟောတာနော်ယောအကျဉ်းညာရေးကြည့်တာပဲကဲယောရေးကြည့်လားရေးကြည့်ပါဗျာကာမဝိတ္တကြံမဲ့အစားနိက္ခမဝိတ္တကြံပေါင်းပါပါဗျာနိက္ခမကဖတ်မြောက်အောင်ကြိုးစားအဘောဓဘာဖြစ်အောင်ဗလာဘာဖြစ်အောင်နာဂံဖြစ်အောင်ယန္တာဖြစ်အောင်ကြိုးစားမယ်ဒိဋ္ဌိဝိသိကိစ္စကဖတ်မြောက် အာကာမရာဂထွံ့မြောက်အာအဝိဇ္ဇာကထွံ့မြောက်ကြိုးစားမယ်အဲ့ဒီကြံနဲ့ကြံလိုက်ပေါင်းလိုက်ရောပေါင်းပါရဲ့ဗျာအဲ့ထွေးရဖို့ပုံကိုကြီးအဲ့လိုကြံပေါင်းကြံပေါင်းကြံလို့သုံးလ၅နှစ်နဲ့တစ်ခါထွဲပေါ်လို့ဖြစ်တယ်ဒိဋ္ဌိမိဋ္ဌိတွေအောင်မြင်သွားတယ်လေအခုအဲ့ဒါတွေကရှိတယ်ကြိုက်စီလို့မှလည်းရှိတယ်အများကြီးမနိုင်ငံမှာအများကြီးရှိတယ်စိတ်ကူးရင်လည်းရှောက်ပြောတော့တကယ်ရှိတယ်ထွေးရဖို့ပုံကိုတို့တရားတွေပါလေအကုန်လုံးသူတို့စောင့်ရှောက်တယ် ကိုမမြင်ရပဲနဲ့မရှိဘူးရန်ပြောတယ်တို့တမာရီက၅ရာဘုံမှမရှိတယ်အဲရှိတယ်ဗျာဒိဋ္ဌာရရဲ့နေကြီးတို့ဘုဘဘောတို့ကြိုက်ချူမှာအခုလည်းရှိတယ်အဲတို့ကြောင်းနေမှာလည်းရှိတယ်ကြောက်တောင်ကြီးတွေဆိုရယ်ကြည့်လိုက်ကြောက်တောင်ပဲဒါကလည်းကြောက်တောင်မဟုတ်ဘူးဂူကြီးတွေအထဲထဲမှာဂူရှိတယ်အဲ့ဒါတတ္တမကြောင့်ခန္ဓာဆရာတော်ဘုရားရဲ့စာအုပ်မှာပါတယ် လူတန်မာနေဘလို့မှမဖွင့်တာတောင်းလို့ပဲအဲသူကလည်းဒိဋ္ဌိမေတ္တိရှိတဲ့ဒီမှာဒါအပေါက်ဆွဲပေါ်လိုက်ဘွားပေါက်ဘူးအထက်ဝင်သွားအထက်မှာကူအဲမှာဆွဲပေါ်ပုဂ္ဂိုလ်နေတာအဲကြိုးစားတော့ဘယ်လို့မှအာနယ်ပြေးလို့မရဟုတ်တယ်မလားတို့လူတွေပဲဟိုလူကလာဖမ်းနဲ့ပါသွားတာဟိုလူကနှိမ့်ဆက်တဲ့ခါရတာဘယ်ဘောပုဂ္ဂိုလ်ကပါလို့ရမရပါဘူးခြေတော့တော့မရဘူးလူကပြောတယ် ချေပေါ်မှာမမြင်ကြိုးစားတဲ့ပုဂ္ဂိုလ်ကတော့ဝတ်တာဘောပေါင်းဟုတ်လားအဲဘယ်လိုမှကြောက်ရမှာလဲဘယ်ဘယ်ကောင်းမှလာလို့မရအဲ့ဒါပါလေကြိုးစားတဲ့ဇမရောယူပြောနေတာတို့တရားမကြိုးစားပဲနဲ့ရောင်းတော့မောင်းတော့နေတဲ့ပုဂ္ဂိုလ်ကြတော့ကြောက်ပါမြင်မြင်လှုပ်တယ်ကြောက်ပါတယ်တိုက်ပြီမှာဆိုလေးမြန်တန်နေကြတဲ့ဘုံချမှာကြောက်စစ်စစ်တွေဒါလို့ရှိရင်လည်း မှာဆစ်ဆေးပြီးတော့မဘုံနေပါလေနဲ့အခန်းခံမှာကြောက်ဘာကြောက်လိုက်ရတာဆုံးတာဟာချုံဟာချုံဆိုတော့ဘာကြောက်အောင်တဝိကြောက်ဟုတ်တော့မလားရေဘက်ကကြလာပြီဆိုတော့ကိုဗစ်ကြောက်တာအဲ့ဒါနဲ့ပဲသေးတာပဲကြောက်ရင်းလိုက်ရတယ်သိမှာပေါ့ဗျာကြံသေးတာကတော့ကာမဘုံကြံသေးနေတာမညံပူရရဖို့ကြံမမကြံဘူး ဩပါယလာဩပါယလာဝိပဿနာယောဂီတွေအဓိကပြောနေတယ်ကျမ်းမကျမ်းပါကြမညာဘုံညာရဖို့ကြံပါဒိဋ္ဌိမဟိတိတွေရအောင်ကြံပါကောင်းလားရောဘူးဝမရတယ်တော့ဘွားရမယ်အခုကြိုးစားချင်းချင်းဖြစ်ပါမလားရောဖြစ်ပါဘူးဗျာကျန်တဲ့ဟိုက အဲလူကြီးတွေမသိတဲ့နေရာရှောက်သွားမယ်တောတောင်မှာလှုပ်ချင်တာလှုပ်မယ်တော့မအောင်ပါပဲဆရာလေးတွေသဘောပါရဲ့လားပါပါတယ်ဗျာအဲကြံတဲ့ကွာမင်းတို့အကြံစီတွေမှားပြီးတော့ဒုက္ခရောက်မှာလို့ပြောရမလားကြံမဲ့ကြံလို့ကြားရမယ်အေးနည်းနည်းဘုံညာမိခမဝိတ္တဟောဗျာပါဒဝိတ္တရဲ့စသည်ပဲအဗျာပါဒဝိတ္တ မေတ္တာပို့မယ်ခွေးကျွေးမယ်ခွေးကျွေးတာကလည်းမဆိုင်ဘူးလို့ပဲခွေးကျွေးတာကုသမရဘူးလားအဲကျွေးရတယ်ခရီးကျွေးရတယ်ခွေးကျွေးရတယ်ဟောဒီကုသိုလ်တွေဟာကိုယ့်အတွက်ထောက်ပံ့ဖြစ်ဘူးလားဗျာအဲအဲ့ဒါမကျွေးကြင်ကြဘူးသူတို့ကျွေးတာဘယ်လိုကိုယ်ကျွေးကြည့်ရတာအဲ့ဒါပြန်ရှာဆေးကြောပြီးတော့ကျွေးရကျွေးတဲ့အခါမှာဘုံတော်တွေကြွားပြီးကျွေးရတယ် ညနေကောင်းလို့ကိုယ်ရမှာအပလို့ဆိုပြီးလာစားတဲ့ဘုံတို့ဘောရနော်ရောအေးအဲ့ဒါအဲ့တော့ကြံတဲ့ကွာကောင်းမြတ်တဲ့အကြံမေတ္တာပွားဖို့အကြံကြီးကြံရတယ်ဟောကရုဏာပွားဖို့အကြံဝိအဝိဒါဝိတဲ့ကရုဏာပွားဩတနာပါတယ်ညက်ကလေးတွေလူပြမစားရတယ်ကိုယ်တွေလည်းပဲလူပြမစားရတယ်ရှင်ရသားတွေလည်းပဲ အဲတွေးမှတွေးတဲ့မိုးတဲ့တွေးတဲ့ကံနဲ့လူရှိမှစားတော့ရမလားအဲဒီတော့မှသမစားရမှာသူကဒီပဲလာလာကြည့်ကြမုန်းကြဟောအဲ့လိုမေတ္တာကရုဏာတွေကြံစည်လို့ရှိရင်ဘောင်းတော့ဗျာအေးမညာဘုံညာအာသာမဏေဘောင်မှာမြဲအောင်နေမယ်ဘလူပဲငါ့ကိုဆွဲဆွဲမပါဘူးဘလူနောက်မှာမလိုက်ဘူးဟေးမညာဘုံညာရအောင်သူသားမယ်ဘောင်းတာသာမဏေ ကြံစီဘုရားကောင်းပါမှာနော်ရောကျုံတယ်လို့ပဲကောင်းပါတော့ကျုံတယ်လို့ပဲဆိုတော့ပါမှာပဲကျုံတယ်လို့ပဲဆိုတော့ဘယ်ရောက်တော့မှမလေးဘူးရောပါသွားပြီလေအဲ့ဒါအကြံစီပါလို့တော့ရောက်ပြီကြံစီကောင်းမှာပါအကြံစီကောင်းလို့ပြောနေတယ်အကြံစီမကောင်းရင်ဘာဖြစ်မလဲဘယ်လိုဆန္ဒမလဲဘယ်လိုဆန္ဒမလဲ အာယုံမကောင်းအာယုံမကောင်းအာစိတ်တွေမကောင်းတော့ရောရောစိတ်တိုင်းဆိုင်တာပိုင်းနေရတော့ရောဘုရားတရားတရားတွေမလားအကြောင်းပြောတယ်မသိလို့ရာဒီနေ့မတရားလုပ်တာတော့ဘုလိုဘုကကောင်းတာဒီဘက်ကမကောင်းဘုလိုတရားဘယ်လိုပဲပါ냐အဲ့ဒါတွေအချိန်မပေါ်ဘူးလားရောတော့တကယ်တကယ်ဘယ်ရစကာမဝါကြံစည်ရစဟုတ်လား မဝိတ္တဗျာမနာဝိတ္တဝေဒနာဝိတ္တအဲ့ဒါလည်းနူးညံ့တာဘုရားဟောအဲ့ဒီအကျမ်းစီကကောင်းမရကြတာမဟုတ်ဘူးတဲ့သူ့အကြောင်းရှိတယ်ရောရဟုတ်လားသူ့အကြောင်းကဘာလဲဆိုတော့ပပင်စတင်ညာပပင်စတင်ညာတဏမာနဒိဋ္ဌိပေါ့ဗျာပပင်စတင်ညာဆိုဘာပါလဲအဲတဏမာနဒိဋ္ဌိဆိုအနုတ္တယအနေနဲ့ကိန်းမြတ်စွာဘုရားရွှေဉာဏ်တော်ကြီးနဲ့ မမြင်အပ်တာလှမ်းတယ်လူသားမှလည်းမသိနိုင်ဘူးနော်ရောရဲ့တို့ရင်ထဲမှာဘုရားဟောတရားသာကုသိုလ်ပေါင်းမှုတွေလို့တော့တဏှာမရှိသလိုကာမရာဂတွေကင်းနေတယ်လို့ထင်ရတယ်မကင်းဘူးနော်ရောရဲ့အနုတယတတ္တိအနေနဲ့ရင်ထဲမှာရှိမတိုက်ဆိုင်ဘူးလို့ကာမဂုဏ်ဖြစ်เสียအာရုံနဲ့တိုက်ဆိုင်ကြည့်ပါရင်ထဲမှာကောင်းမြန်ဟုတ်တယ်မလားအဲ့တော့အဲ့ဒီအနုတယကာမရာဂအနုတယ မာနာနုတယဒိဋ္ဌာနုတယတဏမာနဒိဋ္ဌိရင်ထဲမှာအနုတယရှိတယ်တဲ့ရောဤတတိပေါ့ဗျာအဲ့တဏမာနဒိဋ္ဌိကြောင့်မိစ္ဆာဝိတ္တသုံးပါဖြစ်တယ်တဏမာနဒိဋ္ဌိကတော့ဆွပြီးတာဟုတ်ဗျာဟုတ်လားမလားတဏမာနဒိဋ္ဌိကဆွပြီးတော့ပါဖြစ်တယ်ကာမဝိတ္တတွေဖြစ်တယ်ဗျာဘာရဝိတ္တတွေဝိညာဝိတ္တတွေဖြစ်တယ်အဲ့ဒီကတခါဆက်သွားရင်တော့ပါဖြစ်တယ် သနာသနာသနာသနာဆက်သွားသိရှိမှုဖြစ်တဲ့သနာအာဒီသိမှုကြီးဆက်သွားဒိဋ္ဌာမစ္စည်းရတဲ့သနာဒိဋ္ဌာမစ္စည်းရကကြဖြစ်တဲ့ခါကျတော့ဘာရောက်ဒိဋ္ဌာမစ္စည်းရတဲ့သနာအာဒါဖြင့်လက်တယ်ကြည့်တာနာအခြေအမြစ်ကဘယ်လိုပါလဲသနာမာနဒိဋ္ဌိကိုဘာနဲ့ပယ်သွားရမလဲဆိုတော့ မဉ္ဇဏ်ပုံညာအေးမဉ္ဇဏ်ပုံညာနဲ့မှရဒိဋ္ဌိကိုသောတာပတိမဉ္ဇနဲ့ပယ်ပေါ့ဗျာမာနတို့ဒီရူပတဏှာတို့အရူပတဏှာတို့ကြတော့အရဟတမအရဟတပုံနဲ့ပယ်ရတယ်ဒါမဉ္ဇဏ်ပုံညာရဖို့ဆိုရင်ဘာပွားမှာရအေးဝိပဿနာပွားဖို့လိုတယ်ဆိုတော့ပေါ်မလာဘူးလားရောပေါ်လာပါရဲ့ဗျာဟာတယ်ဗေဒယနေ့အန္တရာယ်ကြီးညင်ဘာလို့อ่ะဝိပဿနာပွားဖို့လိုတာပါအေး ရှင်မြင့်မြင့်သိဘူးဟုတ်လားဓမ္မင်္ဂလာဘောဓတာယူဆိုနေမယ်လည်းမရသေးဘူးခိုက်တာမရပဏိဒါနာတော်ပတ္တယတရကရသဓာတပါရမီယောယရဏတုတ်ဝေဒာလိပိဘလူပြအဲ့ဒါတွေကိုခါတဲ့ပေတယရဏတုတ်ပဲဒါလက္ခဏာအခိုက်တာအမြဲတမ်းကြောက်ပါဘာဖြစ်လို့မပြောက် ပပင်စတင်ညာရှိတဏမာနာတွေရှိနေလေယဟနာတွေကြတော့အကုန်လုံးစင်သွားပါဗျာစင်သွားပါဗျာအာဘာအထုံးလို့ဒီပါဒနာအဘေရယံနဲ့အန္တရာယ်တွေအမြဲတမ်းကျင်းလို့ခြင်းဘာလို့วะဒီပါဒနာအာဘောလာပြောရအဲတော့ပပင်စတင်ညာတွေဘယ်လိုချုပ်တယ်လဲလို့မြတ်စွာဘုရားကိုမေးတာဟုတ်လားပပင်စတင်ညာတွေဘယ်လိုချုပ်တယ်လဲမေးတာတယ် ဘယ်လိုကျင့်တာပပင်စလုံးဝချုပ်တယ်နိပပင်သနာမနာတိဘယ်လိုကျင့်ရမလဲဖေဟာဘယ်လိုပြောတာဟုတ်လားအနတ်တော်ဘုရားပြန်ပြတယ်မိဝဲတဏမတဏဝန္တာနှမျိုးတိဝန္တာရဝန္တာဝန္တာရဘယ်လိုလဲအဲဝန္တာရနှမျိုးရှိတယ်နှလုံးမသာဥပိ္ပခာခွဲပါနိလူတိအနှလုံးမသာလည်းဘယ်လိုပြောလဲ နှလုံးမသာဥပိ္ခာခွဲပါပြီသူဒီအကုသိုလ်ဘွားပဲရှောင်ရှားဥပွားမိဖို့ဒီဤတို့ခြင်းကပပ္ပစာတဲ့ဥပိ္ခာပယ်လိုက်ပယ်ရမယ်သာလို့ပြောတော့ပယ်လိုက်ပေါ့ဗျာအလုပ်ကြတော့အဲဝိပဿနာကျူတာအဟုတ်အကုသိုလ်ပွားမဲ့ကောမလတဆိုတာပြောရင်လက်ဆိုင်တယ်နော်သားနဲ့သမီးနဲ့သမီးနဲ့ခင်မုန်းနဲ့ပြောနေကြတယ် အဲ့ဒါကောင်းတဲ့စိတ်ဓာတ်တဏှာအနာပါဘုရားအနာဆိုတော့ကုသိုလ်လားအကုသိုလ်အကုသိုလ်ပါဘုရားဟာဒါကြောင့်သာသနာ့ကြီးတည်ထောင်တာပေါ့ဗျအဲ့ဒါများနဲ့လည်းကုသိုလ်ရတာပဲဒါအကြမ်းမှန်ဆိုင်ရာပြောပါတယ်တကယ်တကယ်ကြတော့ဒီကာမဂုဏ်တွေလိုက်စားနေလို့ရှိရင်ကာမဂုဏ်စိတ်ကလောဘတဏှာဖြစ်တယ်လေ လောဘတဏှာပြီးတော့အထက်မှာအကုသိုလ်တွေဖြစ်ဦးလားဖြစ်ပါတယ်လောဘဒေါသမောဟဟာအကုသိုလ်မူလတရား၃ပါးမလားအဲအဲ့တော့သောမနတနော်သောမနတသောမနတသာနာမိနဲ့ယတိနဲ့ခင်မနဲ့ရောက်တဲ့တယောက်ချစ်ကြခင်ရတယ်စိတ်ထဲမှာဝမ်းမသာဘူးဘာနဲ့ဝမ်းသာလောဘတဏှာလောဘတဏှာနဲ့ဝမ်းသာတာတဏှာလောဘနဲ့ဝမ်းသာတာဆိုတော့သူဝမ်းသာတာ ကုသိုလ်လားအာကုသိုလ်ဖြစ်တယ်ပယ်လိုက်ပယ်လိုက်လုံးနေအဲ့ဒါအဲ့ဒါမျိုးဝမ်းမသာနဲ့ဒါကိုပြောတာဟုတ်လားကဲဒါတွေသမီးတွေတတိယခင်မနဲ့အစင်မချဘူးဒေါနမောနရပြစ်တာတွေလည်းမရှိဘူးလားရှိပါပါဘုရားအဲ့ဒါလည်းကုသိုလ်လားအာကုသိုလ်အာကုသိုလ်ပါအဲ့ဒါလည်းပယ်လိုက်ပယ်လိုက်အဲ့ဒါလည်းပယ်လိုက်အဲ့ဒါကိုလူတွေအရသာရှိတယ်အောင်မယ်ဟုတ်တယ်မလား ဖြစ်တာလည်းမဟုတ်ဘူး။ရောက်တယောက်ပျော်ရွှင်နေတာလည်းမဟုတ်ဘူး။သူကသူကသူနဲ့သူကကိုယ်နေ။ဒါမနဲ့သူကကိုစောင်းနေရည်တွေးနေရတယ်မှာ။ဒါမနဲ့တော့စကားမပြောတဲ့ခါရှိသေးတယ်မလား။အဲအဲ့ဒီဥပ္ပခါလည်းဗာနဲ့ရှင်။အဲတဏှာနဲ့ရှင်တာပဲ။အိရထွက်သွားတာမဟုတ်အိမ်ပေါ်မှာနေတာ။ဟုတ်တယ်မလား။စကားမပြောဘဲနဲ့အိမ်ပေါ်မှာနေတာမလားရောရော။များသောအားဖြင့်အဲ့ဒါ တဏှာနဲ့ရှင်အဲ့တော့ဒီဒေါမနတာရောဒေါမနတာရောဥပိ္ပခာရောလောဘတဏှာတွေနဲ့မရှိဘူးလားဗျာလောဘဒေါသမောဟပေါ့ဗျာဥပိ္ပခာဆိုတော့မောဟပေါ့များသောအားဖြင့်ဟောဒေါမနတာဆိုတော့ဒေါသပေါ့ဟောဒေါမနတာဆိုတော့လောဘပေါ့ဒေါပါယ ယောက်နဲ့တယောက်စကားမပြောဘဲနေတာတို့ဘာတွေနဲ့နေတာလဲလောဘဒေါသမောဟနဲ့နေတာသောမနတာကလောဘလေယောက်နဲ့စိတ်ဆိုးစိတ်ကြက်တာဒေါသအာယောက်နဲ့တယောက်စကားမပြောဘူးတဲ့စိတ်ကောက်ပြီးတော့ဟိုဘက်လဲဒီဘက်လဲမောဟနဲ့သူယုံနာအိစ္ဆဒုက္ခနတ္တနဲ့နေတာမဟုတ်ဘူးမောဟကြီးနဲ့နေတာဗျဟုတ်တော့မလားအဲ့ဒီလိုအာဟုသူပွားမဲ့လောဘဒေါသမောဟတွေရှောင်းပါ ဇာမင်းကြီးကိုဟောတာနော်ရှောင်းပါဆိုတော့ဟောတာတော့ရှောင်းပါဟောတယ်ရောရတော့ဘယ်လိုရှောင်းရှုမှတ်မှရှောင်းပါအေးရှုမှတ်မှရှောင်းမရှုမှတ်ပဲရှောင်းလို့မရရှုမှတ်တာတစ်ခုရနောက်တစ်ခုပြောပါနှလုံးသွင်းစေရင်ဟောမအဲ့နှလုံးနဲ့ရှောင်းနောက်တစ်ခုဆိုတော့ဘုဟုတ္တနာဟုတ်တော့မလား တရားနာရမယ်နှလုံးသွင်းရမယ်ရှုမှတ်ရမယ်ဘယ်နှမျိုးပါလဲ၃ပါးပါဗျာရှောင်ပါဆိုတာကိုပြောတာနော်အဲ့ဒါမှရှောင်နိုင်မှာပေါ့တရားသမဏအခုနှလုံးနဲ့မသွင်းမရှုလည်းမရှုမှဘူးဆိုရှောင်ပါဆိုလက်နဲ့ဖယ်ထုတ်လို့ရတာမဟုတ်ပဲရပါ့မရပါဘူးအဲအဲ့ဒါရှောင်ပါဒီဝေသနာမတ္တနာဝါသနာမျိုးတွေ အလုံးမသာဥပ္ပခာခွဲပါနိလူရိအကုသိုလ်ဘဝပဲရှောင်ကြကုပွားမိဖို့ဒီဟာကုသိုလ်ဘဝမဲ့ဟာမိဝဲပါသောမနာတာယောဂီတို့ဘုရားဥစ္စာလောက်ရတဲ့တရားအားထုတ်ရတဲ့ဝမသာဘူးလားဝမသာပါဗျာအဲ့ဒါကုသိုလ်ရတဲ့သောမနာတာတာနဲ့မရတဲ့ကိလေသာတောင်းများပြီးဖြစ်တဲ့သောမနာတာမဟုတ်ဘူးဗျာယရဏသုံးပါးကိုဘုရားဥစ္စာလုပ်တယ်ယရဏသုံးပါးနဲ့ပတ်သက်တဲ့ဒါနသီလပါဘူး ဝိပဿနာတရားတွေအားထုတ်တော့စိတ်ထဲမှာဝမ်းမလားဝမ်းသာပါဗျာဒေချာစဉ်းစားဒေချာစဉ်းစားဝမ်းမသာတဲ့လူမရဘူးအဲ့ဒါဝမ်းသာအမှန်တရားနဲ့ကြုံရတဲ့ဝိပဿနာတရားကိုအားထုတ်ခွင့်ရတာဝမ်းသာဖို့မကောင်းဘူးလားဝမ်းသာပါဗျာအဲ့ဒါဝမ်းသာတဲ့ဝမ်းသာလိုက်တာဝမ်းသာအိမ်အောင်ကြမှာဝမ်းသာပဲအောင်အိမ်အောင်ကြတာဒုက္ခရောက်တာတရားအားထုတ်ရတာကဝမ်းသာဘောပါရလားပါပါ တော့ခဏဝမ်းသာဒီလိုမျိုးတော့ခဏဝမ်းသာနောက်ပိုင်းကျတော့ဒုက္ခရောက်ဒါကအခုရောရောတယ်တော့တစ်ခါလေပင်မနေဘယ်ဝိဇ္ဇာတော့လည်းပင်မနာဟုတ်တယ်တရားထုတ်တာလည်းနာကျင်ကြိုက်ခဲတော့ပင်မမှာအဲခဏပင်မနာအပယ်လေးပါဒုက္ခကြီးကမလွန်မြောက်နိုင်ဘူးလားအာသေချာတွေ့ကြည့်တာလူကြီးရကျုပ်တဲ့ဝမ်းသာဝင်ပေါင်းတာအကောမနာတာဒေါမနာတာရောရော သာသနာ့ဘောင်ဝင်လာတယ်နေရာတွေကအကုန်အဆင်ပြေရတယ်။ပြေပါဘူးဗျာ။ဘုရားတပည့်တော်ဒီကတပည့်တော်ကိုကောင်းလာလို့နေနဲ့အပြစ်ပြောတဲ့လူကပြောအာအမျိုးမျိုးပြောတယ်။အဲ့စိတ်ဆိုးစိတ်ညစ်စရာဖြစ်နေတယ်ကိုကတဲကြီးခံပြီးတရားရှိမှတော့ဘုလိုမရဘူးလား။ရပါတယ်ဗျာ။ဖရာတော်မှပဲမာနကနှောက်ယှက်နေတယ်တို့အစုပ်ကလုတ်သွားတော့ကိုနှောက်ယှက်မှာပေါ့။ဟုတ်တော့မလား။မြတ်စွာဘုရားကိုဒေဝရကကြောင်မောင်းဆင်ချတယ်။အာနောက်တစ်ခါဇိန္ဒမာနကဆွဆွဲတယ် သုံးတိပရိဝိဌာကဆွဆွဲတယ်မာနကလည်းလက်နဲ့ကြီးကိုမျိုးနဲ့အာလာဝကဘလူကလည်းလက်နဲ့ကြီးကိုမျိုးနဲ့အာဆုံးနေတာပဲနှောက်ရှက်လိုက်တာဘုရားတော်မှာအဲ့လိုနှောက်ရှက်တယ်တို့စုပ်ကလို့အသေးဖွဲတွေကြတော့ပုံမများဘူးလားဗျာများတယ်လို့ဘုရားတရားကိုလက်ကင်ထားပြီးသတိထားဖွင့်လို့ဒီတရားရှုမှလည်းပဲဘုသူတွေမရဘူးလားစိတ်ဆင်းရဲကြတာကုသိုလ်ရကိုယ်ပဲဆင်းရဲတယ်စိတ်မဆင်းရဲတော့ ဟုတ်တယ်မလားအဲသောမနာတာဒေါမနာတာကုသိုလ်ရတာဟုတ်ဥပိ္ပခာဥပိ္ပခာခဏခဏဖြစ်နေရောဘယ်လိုဖြစ်လဲဥပိ္ပခာရှုမှတ်နေတာလေရှုမှတ်နေတာပါပါလေဥပိ္ပခာပါဗျာအဲအဲ့မေ့ကိုလို့နေတဲ့အလုပ်ကိုထိုင်နေတိတထိုင်နေတိလောလောဆယ်ပိဋိပတ်တိတံဖြစ်တယ်နာရတနာလည်းဖြစ်တယ်ဥပိ္ပခာနဲ့လုပ်နေမလားအဲအဲ့ဥပိ္ပခာကဉာဏ်နဲ့ရှင်တဲ့ သိုလ်လည်းမရဘူးလားဗျာအာအဲ့တော့ကုသိုလ်ရတဲ့ဒေါမနကဒေါမနကဥပ္ပါဖြူပဲပါဆိုလိုတာကတရားအားထုတ်ပါဒါပြောတာဟုတ်လားအဲ့လိုဆိုလို့ချင်းပပိစတွေပုံထုတ်သွားလိမ့်မယ်မညံပုံညံနိဗ္ဗာန်ရလိမ့်မယ်အဲ့တော့ဘိယအန္တရာယ်မကင်းဘူးလားဗျာမကင်းပါဘူးဗျာဆိုဘယ်လိုကျင့်တာဘယ်လိုကျင့်တာပပိစပပိစ လုံးဝချုပ်တည်းနီလုံးဝချုပ်တည်းနီဒီဝဲတင်နာဒီဝဲတင်နာတင်နာတင်နာဝန္တာနမျိုးဒီဝန္တာနမျိုးဒီနှလုံးမသာနှလုံးမသာဥပိ္ပခာဥပိ္ပခာခွဲပါ လုံးဝေကလုံးပြည့်စုံအောင်ကျိုးသာအထုကြကုန်ညာတည်းအာ